2021ခုနှစ်ဖေဖော်ဝါရီလ20ရက်နေ့ဦးဇင်းတို့ဒကာဒကမာပေါင်းသူတော်ကောင်းတို့တွေအတွက်ယနေ့ရှင်ရထပါဠမထေမြတ်ဤဘဝနှင့်ဓမ္မာဆိုတဲ့ခေါင်းစဉ်နဲ့ဒီနေ့ဦးဇင်းတရားရှုွက်လဲပါအောင် နောက်ပြီးတော့ရှင်ရထပါဠမထေရဲ့ဘဝအကြောင်းเนาะသူ့ရဲ့တရား နောက်ပြီးတော့ဦးဇင်းတို့ဒီပေါ်မှာဘလို့ရှုရမယ်ဆိုတာဦးဇင်းဒီနေ့အလုံးဦးဇင်းဟောနိုင်သမျှစွန့်နိုင်သမျှသုံးသပ်ပြီးတော့ရသော်ဖျားဟောတော်မူခဲ့တဲ့တရားတွေဒီကိုအရှင်ရထပါဠမထေမြတ်ကပြန်ဟောတာပေါ့နော်အဲ့ဒီပြန်ဟောတဲ့တရားမှာဦးဇင်းတို့ကဘာတွေဘလို့ကျင့်သင့်တယ်ဦးဇင်းတို့ရဲ့ဘဝတွေနဲ့ဘလို့နေသင့်တယ်ဆိုတာတွေကိုဒီနေ့ယနေ့ဦးဇင်းပြန်လည်ပြီးတော့ဟောကြားပေးပါမယ်ဒါကြောင့်မို့ အယုံတစ်ပါးစိတ်မသွားပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဓမ္မတွေကိုယုတ်သေးလင်းမြတ်စွာနှာယူကြပါဟိုတနေ့ကလည်းဥစဉ်ဂျာမာနဲ့ပြောပါတယ်အခုဥစဉ်တော့ကဓမ္မတွေပေါ့ရော့မှာဆိုလို့နော်ရားတွေဟာ တကက်မတရားဖို့တရားဆိုတာနာဖို့အရာအင်မတန်ခဲရင်းတယ်ကဘာကဘေဘဝပေါင်းများစွာကြာမှတခါတည်းရန်နာရတဲ့တရားတွေ တရားမို့မြတ်စွာဘုရားကိုတရားဟောတဲ့အခါကျတော့စီကံတွေရှိပါတယ်တရားဟောတဲ့ဘုန်းကြီးတွေကလည်းကြာကြာနာနာထိုင်ကုန်နဲ့တည်တည်ချာချာမြင့်မြတ်တဲ့နေရာနေဟောရတယ်နာတဲ့ဒကာဒကမတွေကလည်းရိုးရိုးတည်တည်နာရတယ်အဲ့လိုမှမဟုတ်ဘဲနဲ့နာမှုကြားမှုကအိုးဝတ်ကြည်တန်းကြီးဆိုမရဘူးသူကအဲ့ဒါမျိုးဆိုရင်ဒီဟောကြားတဲ့ဘုန်းကြီးတွေမှာအာဘတ်တင်နော်အောက်ကသူကသူစကားပြောညာပြောနေမယ်လှုပ်ချံလှုပ်နေမယ်အဲစားနေရင်းနဲ့တောက်နေရင်းနဲ့ အဲ့ဒါမျိုးတွေဆိုသူကတရားမဟောကောင်းဘူးเนาะတရားမဟောရအောင်အဲ့ဒါကြောင့်မို့ဦးဇင်းတို့အခုတရားနာတဲ့အခါမှာဓမ္မကိုယုတ်သေးသောအဖြစ်သေးသေးချာချာနာယူကြပါလို့ဦးဇင်းကဒါမေတ္တာအရင်ဆုံးရက်ခံတာပါเนาะအားလုံးဦးဇင်းတို့ဖရားဟောတဲ့ဓမ္မတွေဦးဇင်းတို့ဟောတဲ့ဓမ္မမဟုတ်ပါဘူးဦးဇင်းတို့ကဖရားကိုစားမြတ်စွာဘုရားကိုစားပြန်လဲပြီးတဆင့်ဟောပြခြင်းပဲဖြစ်ပါတယ်ဖရားဟောတွေဒါတွေကိုဦးဇင်းတို့ကပြန်လဲပြီးတော့ သုံးသပ်ပြီးတော့ဖះဒါလို့ဟောခဲ့တယ်ဒကာဒကမတွေကိုခန္ဓာနဲ့ဘလို့ကျင့်ရမယ်ဆိုတာကိုဟောကြားခြင်းဖြစ်ပါတယ်ဒါကြောင့်မို့အရင်ဆုံးရထပါဠမထေမြာဆိုတာဦးဇင်းတို့မြတ်စွာဘုရားရှင်ရဲ့လက်ထက်တော်အခါတုန်းကကိုရုတိုင်းဆိုတာအခုနယူဒေလီမြို့နော်ကိုရုတိုင်းဆိုတာနယူဒေလီမြို့အဲ့ဒီမြို့ရဲ့ကိုရုတိုင်းကထုံလကုဋ္ဌိကဆိုတဲ့ဏီကုံးရွာကြီး နီကုံဆိုတာရွာထက်လဲကြီးတယ်မြို့လောက်လဲမကြီးဘူးအဲ့ဒါကိုသူကနီကုံလို့ခေါ်တယ်အဲ့ဒီနီကုံရွာကြီးမှာအမတန်မှချမ်းသာတဲ့ရထပါလဆိုတဲ့တထေသားတယောက်ရှိတယ်သူမိဘတွေကလည်းအရန်ချမ်းသာအဲ့ဒီတထေသားဟာမြတ်စွာဘုရားတာဝတိမြို့ကနေပြီးတော့ထုံလကုဋ္ဌိကဏီကုံကြီးကြွခဲ့ပြီဆိုတော့ တခါတဲ့သတင်းတွေပြန့်တာတဲ့အဲ့ဒီဗုဒ္ဓဆိုတာကိလေသာ လောဘတွေကင်းလို့ဒေါသတွေကင်းလို့မောဟတွေကင်းလို့အရဟံဂုဏ်တော်နဲ့ပြည့်စုံတယ်သိစရာတရားတွေမှန်သမျှထိုးထွင်းသိလို့သမ္မာသမ္ဗုဒ္ဓဂုဏ်နဲ့လည်းပြည့်စုံတယ်အကျင့်စရဏတွေနဲ့လည်းပြည့်စုံလို့ဝိဇာစရဏတမ္ပနာဂုဏ်နဲ့လည်းပြည့်စုံတယ်ဗုဒ္ဓဟာအမြဲတမ်းကောင်းသောစကားကိုပဲပြောတယ် ဗုဒ္ဓဟာအမြဲတမ်းနိဗ္ဗာန်ကိုကောင်းစွာကြွားသွားလေရှိတယ်ဒါကြောင့်သူကတဂုံတော်နဲ့လည်းပြည့်စုံတယ်တတ္တလောကသင်္ခါရလောကဩကာသလောကဆိုတဲ့လောက၃ပါးကို အကုန်သိတယ်တဲ့ဒါကြောင့်မို့လောကဝိတုနော်ဆုံးမတိုက်တဲ့ကြမ်းထမ်းတဲ့အင်္ဂုလိမာလာတို့လိုပုဂ္ဂိုလ်တွေဆင်ရိုင်းမြင်းရိုင်းအစရှိတဲ့ရိုင်းဆိုင်တဲ့တလိษံတွေလူတွေကိုယင်ပါအောင်ဆုံးမနိုင်တဲ့အနုတ္တရပုရိသဓမ္မသာရတိ တထာဒေဝမနုဿာနံလူတွေကို တခါတည်းဦးဇင်းတို့နိဗ္ဗာန်တည်းဟူသောကံကို ဆောင်ပို့နိုင်တယ်လူတွေရဲ့ဆရာလည်းဖြစ်တော်မူတယ်နော်ဗုဒ္ဓသစ္စာလေးပါးမြတ်တရားလည်းကိုယ်တိုင်ထိုးထွင်းသိတော်မူတယ်ဘဂဝါဘုံတော်လည်းကြည်တော်မူတယ်ဆိုပြီးတော့နာမည်သတင်းတွေအရန်ကြော်ကြားတယ်တဲ့ဗုဒ္ဓရဲ့ဂုဏ်တွေမြတ်စွာဘုရားရဲ့ပါရမီတော်အဟုန်နဲ့ဂုဏ်တွေကိုတရားဓမ္မတွေကကြားရတဲ့အခါကျတော့ သူရောငါရောတခါတည်းဖူးကျင်စိတ်ပေါက်တာဖယားဆိုတာအဲ့လိုဂုံနေနဲ့ပြည့်စုံတော်မူတာတဲ့ပြည့်စုံတော်မူတာတဲ့ဆိုတော့မြတ်စွာဘုရားရှိတဲ့နေရာကို သွားကြတယ်တရားတွေနာတယ်မြတ်စွာဘုရားတရားတွေနာတော့အဲ့ဒီမှာရထပါဠတထေတာကယဟန်ပြုကျင်သိပေါက်တယ်အာလုံပရိသတ်တွေပြန်သွားတော့မြတ်စွာဘုရားတပည့်တော် အရှင်ဘုရားတန်ယဟန်ပြုခြင်းပါတယ်ဘုရားတပည့်တော်ခွင့်ပြုပါမင်းမိဘတွေကခွင့်ပြုရလားလို့ပြောတယ်မိဘတွေတော့တပည့်တော်မပြောရသေးဘူးဘုရားအဲငါတို့ကအခုမိဘတွေခွင့်မပြုရင်ယဟန်ပြုပေးလို့မရဘူးမြတ်စွာဘုရားဘာလို့လဲဆိုတော့ခမဲတော်သုတ္တရဏမင်းကြီးကိုဂရိပေးထားတာညီတော်နန္ဒမင်္ဂလာဆောင်တဲ့နေ့မှာမြတ်စွာဘုရားက ငါညီတဲ့ရော့တပိတ်ယူခဲ့သန်းဆိုပြီးတော့တခါတဲ့မင်္ဂလာပွဲတရားဟောပြီးတော့တပိတ်ပေးပြီးတော့ကြောင်းထီခေါ်သွားတာဟိုကလည်းတခါတဲ့တပိတ်လေးယူနိုးယူနိုးနဲ့ဖယားကလည်းလဲမကြည့်ဘူးတခါတဲ့ကြောင်းထီသွားတော့အာနာပါနာနဲ့တပိတ်ပွေပြီးကြောက်ရောက်သွားတော့ဟိုရောက်တော့အဲ့ဒါညီတော့မင်းသင်္ကန်းဝတ်ဆမ်းပါဆိုခိုင်းတော့တခါတဲ့အာနာရနဲ့မဝတ်ချင်ဝတ်ချင်နဲ့သင်္ကန်းဝတ်လိုက်ပြီးတော့ညီတော်နန္ဒကတော့မပြောအဲ့ဒါနောက်ဆုံးကြတော့မြတ်စွာဘုရား တာဝရိန်သားနတ်သမီးတွေပြပြီးတော့တခါတည်းအဲ့ဒီမှာချွတ်လိုက်တာနဲ့သူကြွတ်သွားတာပေါ့နော်ပြောရရင်တော့အဲ့ဒီကနေပြီးတော့တခါနောက်တခါကြွတဲ့အခါကျတော့သားတော်ရာဟုလာကိုတခါအမွေတောင်းတော့အေးအမွေပေးမယ်လိုက်ခဲ့ဆိုပြီးခေါ်ပြီးသင်္ကန်းဝတ်ပေးလိုက်ပြန်ရောသင်္ကန်းဝတ်ပေးလိုက်တော့ဒီခမဲတော်ကြီးသုတ်တော်ဒနာမင်းကြီးမှာယင်းနေဆက်ဆက်တုံအောင်နာတာတဲ့သားတော်ကပေးလိုက်ရတာကိစ္စမရှိပါဘူး ဒီမြေးလေးကိုထိရိပ်နန်းရိပ်ပေးမယ်ဆိုပြီးတော့မှန်းထားရတဲ့ဟာကိုသားတော်ဖရာကလှုပ်ပြန်ပြီသင်္ကန်းဝတ်ပေးပြန်ပြီဆိုပြီးတော့စိတ်တွေဆင်းရဲပြီးတော့အရှင်ဖရာတဲ့မိဘတို့ရဲ့ချစ်ချင်းဆိုတာနော်တာချစ်မြေအနေဖရာတဲ့ဒီမြေလေးတွေပေါ်မှာအင်မတန်မှချစ်ကြပါအရှင်ဖရာကအဲ့လိုတွေဒါသာသနာတော်တဲ့ဒါဆွဲဆွဲသွင်းရင်မိဘတွေအတော်စိတ်ဆင်းရဲကုန်လိမ့်မယ် အဲ့တော့အရှင်ဘုရားဒီနေ့ကစပြီးတော့သူတော်ဘာသာသမီကိုမိဘခွင့်ပြုချက်မရှိဘဲနဲ့ဝတ်မပေးပါတော့နဲ့ဘုရားလို့လျှောက်လို့မြတ်စွာဘုရားကဲကောင်းပါပြီဆိုပြီးတော့ဂတိပေးလိုက်တာအဲ့ဒီဂတိရှိလို့အခုမြတ်စွာဘုရားကမင်းအမေဖေတွေခွင့်ပြုမှငါဝတ်ပေးလို့ရမယ်ဆိုတော့အဲ့တော့မှန်ပါဗျာတပည့်တော်ခွင့်ပြုချက်ရအောင်သွားပြန်တောင်းမယ်ဘုရားဆိုပြီးတော့ သွားပြန်တောင်းမိဘတွေကဘလို့မှခွင့်မပြုအာငါသားမရဘူးသေမတာ ခွဲခြင်းခွဲရှင်ရက်ကတော့မခွဲနိုင်ဘူးသားဆိုလို့မင်းတယောက်ရှိတာအဲ့တော့သမီးလည်းမရှိဘူးအခြားလည်းမရှိဘူးဒီတယောက်ရှိတာရှိသမျှစည်းစိမ်တွေဥစ္စာတွေနဲ့မင်းကလွယ်ဘဲမှလည်းပေးစရာမပြုခွင့်မပြုနိုင်ဘူးအာလောက်ပါဖေတို့မေတို့မြတ်စွာဘုရားဟောကြားလိုက်တဲ့တရားတွေအယံကောင်းတာ အဲ့ဒီကောင်းတဲ့တရားတွေကလူဘဝကြီးနဲ့ကျင့်လို့မရဘူးယဟန်ပြုမှရမှာအမင်းဘလို့တောင်းတောင်းမပေးဘူးဟိုကလည်းမိဘတွေလည်းခေါင်းမှာသုံးငါအထိပြောတာမရတော့ကဲယဟန်ပြုခွင့်ပေးခြင်းပေးမပေးလို့တော့ဟိုက်နာမထတော့ဘူးဆိုပြီးအောက်မှာမင်းဘလောက်နေနိုင်လဲနေစမ်းပါဆိုတော့ထတာတရက်လည်းမထနှစ်ရက်လည်းမထအဲ့ဒီမှာနေသမင်း9နှစ်လောက်ကိုမစားတော့ဘူးသမင်း9နှစ်လောက်မစားတဲ့အခါကျတော့မိဘတွေက သူ့ရဲ့တငယ်ချင်းတွေခေါ်ကဲလောက်ကြပါဩမင်းတို့တငယ်ချင်းအဲ့ဒါဖြောင်းပြကြပါဩတငယ်ချင်းရာမင်းမေတွေကမိုးစေခြင်းလို့မှမဟုတ်တာသားဆိုလို့မင်းတယောက်ရှိတာသူတို့ကြီးတဲ့အခါကျတော့လဲစောင့်ရှောက်မှာမင်းမယ်ရှိတာဒီရွှေငွေဥစ္စာယရနာလဲမင်းမယ်ပိုင်ရမှာမို့မဝတ်ပါနဲ့ကွာဟိုကလည်းမရအောင်အဲ့လိုနဲ့နောက်ဆုံးကျတော့မိဘတွေကตาလေးသေတော့မှကြောက်လို့ သူ့ဘက်ကတော့ခေါင်းပါတယ်ဇွဲလျှော့မှလည်းမဟုတ်တော့ဘူးဟိုကတငယ်ချင်းတွေကသူ့တငယ်ချင်းတွေကအန်တီတို့အန်ကယ်တို့ခွင့်ပြုမှရတော့မယ်လူကြီးတွေကိုလာ တောင်းမှကြရတာပေါ့အဲ့တော့အကောင်လုံးဒီဦးကြီးတွေဦးလေးတွေအနေနဲ့တောင်းမှပေးမှာပဲဖြစ်တော့မယ်ဒီပုံဆိုင်တော့ငါတို့တငယ်ချင်းတွေ့ရတော့မှမဟုတ်တော့မိဘတွေကလည်းမလျှော့ခြင်းနောက်ဆုံးတော့မိဘတွေကကဲကွာဒါဆိုရင်တော့လေကဲ ယဟန်ပြုခြင်းပြုပါဒါပေမဲ့အိမ်တော့ယဟန်ပြုပြီးရင်ပြန်ကြွခဲ့ပါအောင်လို့အဲ့လိုပြောပေးပါ ဆိုပြီးတော့အဲ့နဲ့ခွင့်ပြုလိုက်အဲ့ဒီကနေပြီးမြတ်စွာဘုရားအကြောင်းသွားမြတ်စွာဘုရားခွင့်ပြုချက်ရပြီဘုရားဆိုတော့အေးအေးအေးအာဆိုလို့ရှိရင်လေယဟန်ပြုတော့ဆိုပြုခွင့်ပေးပြီမြတ်စွာဘုရားအဲ့ထုံလကုဋ္ဌိကဆိုတဲ့ဏိကုံးကြီးမှာနှစ်ပတ်သတင်းသုံးတယ်အဲ့ဒီကနေနှစ်ပတ်သတင်းသုံးပြီးတော့တခါတည်းအဲ့ဒီကနေသာဝတိမြို့ပြန်ကြွသွားတာ တာဝတိမျိုးပြန်ကြွသွားတော့ရထပါလာကိုလည်းတခါတည်းခေါ်သွားတယ်ခြေကျင်လျှောက်ရတဲ့ခီးဆိုအဝေးကြီးတွေအဲ့လမ်းကြီးတွေအဲ့ဒါခြေကျင်လျှောက်ရတဲ့ခီးဝေးကြီးတွေအဲ့ဒါအဲ့ဒီလမ်းကိုပြန်ခေါ်သွားပြီးတာဝတိမျိုးရောက်တော့ရထပါလာမထေမြတ်ကဒီလိုယဟန်အဖြစ်ရဖို့ဆိုတာသေရောကြေရောသူ့မှာတခါတည်းစ조사ခဲ့ရတဲ့ဟာဆိုတန်ဖိုးသိတယ်တန်ဖိုးသိတော့နေမနာညမနာ ရထပါဠမထေမြတ်ဟာတရားကိုအာထုတ်တာအဲ့ဒီလိုတရားကိုအာထုတ်လိုက်တဲ့အချိန်မှာရထပါဠမထေမြတ်ကယဟန္တာကြီးဖြစ်သွားတယ်ယဟန္တာကြီးဖြစ်သွားတော့မြတ်စွာဘုရားတပည့်တော်မိဘတွေထံပြန်ပြီးတော့တွေ့ကျင်တယ်ဘုရားအရှင်ဘုရားတပည့်တော်ကိုခွင့်ပြုပါလို့ပြောတော့မြတ်စွာဘုရားလည်းသိတယ်ငါသားကို သားတော်မြတ်ယဟန်ကိုဘသူမှဖျက်ဆီးလို့မရတော့ဖျက်ဆီးမဲ့အကြောင်းရင်းတွေလည်းအကုန်မြင်တယ်စိတ်ချလို့ခြေသားမင်းသွားတော့မင်းသွားမဲ့ချိန်မင်းသိတော့ဆိုပြီးတော့လွတ်လိုက်တော့တပိတ်လေးလွယ်ပြီးတော့အဲ့ဒီကုတုတိုင်းထုံလာကုတိကရွာကြီးသွားတာဟိုရောက်တော့ဆွမ်းခံချိန်လေးရောက်တော့လှက်ပတ်ပြီးဆွမ်းခံတာဆွမ်းကလည်းမရရှာဘူးအဲ့ဒါနဲ့သူခမဲတော်ကြီးအိမ်ကိုသွားပြီးဆွမ်းရဟိုကခမဲတော်ကြီးကဆံမုတ်စိတ်တွေ အဲ့ဒီမှာတန်ရှင်းရေးလုပ်နေတဲ့အချိန်မှာဘုန်းကြီးမြင်တယ်ဒီဥပ္ပိကရုံးတွေကွာတဲလှုပ်ရှုပ်တာငါသားလေးသူတို့ခေါ်သွားလို့လို့ပြောတယ်တဲ့အဲ့ဒါနဲ့ဆဲလွတ်လိုက်တာအဲ့ဒါနဲ့ဆဲလွတ်လိုက်တော့ဘာမှလည်းမရဘူးအဲ့ဒါနဲ့ဟိုဘက်ကိုထွက်သွားတဲ့အချိန်မှာအဲ့ဒီမှာကျွန်မလေးတစ်ယောက်ကအဲ့ဒီမှာမယောမုံဆိုတာအသိုးတွေပေါ့မနေ့ကကြံတဲ့ဟာတွေကိုအဲ့ဒီဟာကိုသူပြစ်မလို့လာတော့ ဒီတိုင်းဆိုရင်တော့ယဟန်တော်တွေကမတောင်းကောင်းဘူးလေမတောင်းကောင်းဘူးအဲ့တော့ပြစ်မဲ့စွန့်ပြစ်မဲ့ဟာဖြစ်တော့အဲ့ဒါနှမအဲ့ဒါတွေကစွန့်ပြစ်မဲ့ဟာတွေဟုတ်ပါတယ်အေးစွန့်ပြစ်မဲ့ဟာတွေဆိုငါသပိတ်ထဲထက်လောင်းလိုက်ပါလို့ပြောတာအဲ့ဒါနဲ့လောင်းလိုက်ပါဆိုတော့ဟိုသွားလောင်းတော့သူ့ရဲ့ခြေတွေလက်တွေကြည့်လိုက်ပြီးတော့အိမ်ကကြော်မှဆိုမှတ်မိသွားတယ်ဟာဒါငါတို့အရှင်သခင်လေးပဲဆိုပြီးတော့တခါတည်းအဲ့ဒီမှာတထေကတော်သွားပြီးတော့ အတော့အဲ့ဒီမှာသာဟိုရထပါလာရောက်နေပြီဟဲ့ဟုတ်လားနင်တကယ်ဟုတ်ရဲ့နင်ကျွန်ဖြစ်ကကိုလွတ်မှာနော်ဟိုကလည်းဝမ်းသာလုံးလို့မိပါတွေကတကယ်ပြောတာတကယ်ပြောတာစောစောတွေ့လိုက်တယ်ဒီကမရောမုံနေအတော်တွေသွားပြစ်မဟာဘူးငါသပိတ်ထဲထက်ပါပြောလို့အဲ့ဒါသပိတ်ထဲထက်ပေးလိုက်ရတယ်ဆိုတော့အေးအေးအေးဆိုပြီးအဲ့မှတခါတည်းလိုက်သွားကြလိုက်သွားတော့သူ့အဖေကဟိုရောက်တော့ကြည့်လိုက်တော့နိုင်ရန်လေးမိပြီးမရောမုံအတော်လေးတွေဖုံးပေး ငါသားရကိုအိမ်ရှိရတဲ့နဲ့အိမ်မလာပဲနဲ့ဒီမရောမုံအတော်တွေဘာဖြစ်လို့လမ်းဘေးထိုင်စားနေရတာတော့တခါရေးယဟန်ဆိုတာကိုအိမ်မရှိတော့ဘူးလေဟောတပြည့်တော့အိမ်ကအရှင်များအိမ်ပဲလေဟုတ်ဘူးအဲ့ဒါတခါကြီးအိမ်ယဟန်အိမ်မဟုတ်ဘူးအဲ့ဆိုရှင်များအိမ်ကြွပါ မကြွတော့ပါဘူးတခါကြီးဘာလို့လဲဆိုတော့ဒီနေ့ဆွမ်းပြည့်စုံသွားပြီလေတဲ့ဒီဟာဖုံးပေးလို့ စိတ်မကောင်းလိုက်တာတဲ့ကိုယ့်အိမ်ကိုမကြွပဲနဲ့အိမ်ကကြွပါတယ်တခါကြီးရတယ်အိမ်ကြွတော့ကြော်စွန်းတော့မရပဲနဲ့အဆဲတောင်ခံလိုက်ရသေးတယ်တဲ့ဆိုတော့မှအဲ့ဒီကြတော့မှတခါကြီးကစိတ်မကောင်းဖြစ်ပြီးဒါဆိုရင်တော့အရှင်ဘုရားတဲ့မနှက်ဖန်အိမ်ကိုကြွပေးပါဗျာအိမ်မှာအရှင်ဘုရားဆုံးဖုံးပေးပါဒီကကြီးလက်ခံပါမယ်ဆိုပြီးတော့အဲ့ဒါနဲ့သူကလည်းကြောင်းကြွနောက်ရဲကြတော့တခါကြီးကအကုန်ပြင်ဆင်ထားတာ ရွှေပုံကြီးတွေငွေပုံကြီးတွေသူ့ရဲ့ဇနီးမယားတွေကိုလည်းတခါတည်းအလှပတွေအကုန်ဒီနေ့ဝတ်ထားပြင်ဆင်ထားအကုန်လုံးရွှေငွေအကုန်ကိုဆင်ခဲ့ဆိုပြီးတော့အာလုံးစီမံပြီးတော့ပြင်ဆင်ထားတယ်ပြင်ဆင်ထားပြီးတော့ရာထဗလာမထေမြတ်ကြီးကကြွလာလို့တခါတည်းအဲ့မှာ သူလဲထိုင်ပြီးတော့လိုက်ကတွေအကုန်ဖွင့်ပြအရှင်ဖုရားဟောတာကြည့်ဟောတာအရှင်ဖုရား ရွှေတွေငွေတွေဟာ အရှင်ဘုရားအမေဘက်ကပါတာအဲ့ဒါသုံးဖို့ဆွဲဖို့မဟုတ်ဘူးနော်တဲ့အရှင်ဘုရားအမေတဏခါဖို့ပန်းဖို့လောက်ပဲပေးတဲ့ငွေပဲရှိသေးတာ။အိုးဂိုတော်ကြီးတွေဂိုတော်ကြီးတွေမှအများကြီးအဲ့ဒီမှာရွှေတွေငွေတွေဒါအရှင်ဘုရားအမေဘက်ကပါတာနော်။တပည့်တော်ဘက်ကပါတာမပြသေးဘူး။ဂိုတော်ကြီးနဲ့အများကြီးထည့်ထားတာ။စိတ်ကူးမလွဲနဲ့ဒါတွေဟာအရှင်ဘုရားအတွေ့။ အရှင်ဘုရားအတွက်ရှိတဲ့ငွေတွေဘာလို့စိတ်ကူးလွဲပြီးရှောက်ပြီးတော့မလုံနဲ့ဒကာကြီးဦးဇင်ပြောရမလားပြောပါဒကာကြီးစိတ်မဆိုးဘူးဆိုရင်အဲ့ဒီရွှေတွေငွေတွေအကုန်လုံးယူပြီးတော့ဟိုးဂင်းကမြက်ထဲအကုန်နှုတ်ပြက်ဟာရှင်ဘုရားပြောရလိုက်တာသူခမဲတော်ကြီးကဒကာကြီးအဲ့ဒါတွေကြောင့်မို့အခုပူလောင်နေရတာလေတဲ့ အဲ့ဒါမရှိရင်ပူလောင်စရာမရှိဘူးအဲ့ဒီစည်းစိမ်နဲ့အဲ့ဒီဥစ္စာတွေကပူလောင်စရာတွေအဲ့လိုပြောတဲ့အခါကျတော့တခါတစကားထားပြီးတော့သူရဲ့ဇနီးဟောင်းတွေကအရှင်ဖျားတဲ့ဒီလိုတော့ကြားဘူးတယ်တဲ့ယဟန်ပြုတ်တယ်ယဟန်ပြုတ်တယ်ဆိုတော့နတ်သမီးလိုချင်လို့လို့ပြောတယ်တဲ့နတ်သမီးဆိုတာဘလို့တော့လို့မေးပြန်ရောအာနှမတော့ငါယဟန်ပြုတ်တာနတ်သမီးလိုချင်လို့မပြုတ်ယဟန်ပြုတ်တာမဟုတ်ဘူးလို့ပြောတော့ ဇနီးတွေကသူ့ကိုနှမလို့အခေါ်ခံရမလားဆိုတော့မုမေလဲကုန်တယ်တဲ့အဲ့ဒါနဲ့ရှင်တထပါဠမထေမြတ်ကတခါကြီးတဲ့အမျိုးသမီးတွေပြဥစ္စာတွေပြပြီးတော့မညှင်းသေးပါတော့နဲ့တခါကြီးဆုံးကပ်မယ်ဆိုရင်လည်းကပ်ပါလို့ပြောတော့ကဲကဲကဲကဲကိုရောဆုံးကပ်ပါမယ်ဆိုပြီးတော့အဲ့ဒီမှာဆုံးနေကပ်ပြီးတော့ရှင်တထပါဠမထေမြတ်ကစွန်စားပြီးတော့ မတ်တက်လေးရိုက်ရက်နဲ့တရားဟောတယ်ကြည်သမ်းပါတဲ့အခုဟောဒီခန္ဓာကိုယ်တွေဟောဒီခန္ဓာကိုယ်တွေဟာတကယ်တမ်းကျတော့အနာဆိုးအနာကြီးတွေနော်ခံစားနေရတဲ့ဖြစ်ပေါ်နေတဲ့အနာတစ်ခုကဲ့သို့ပဲကြည်တွေတလိပ်တွေချွဲတွေနှက်တွေနော်ဒါတွေနဲ့ပြည့်နေတဲ့ခန္ဓာကြီး အဲ့ဒီလိုအနာသောအနာဝါကြီးဖြစ်နေတဲ့ချွဲတွေနဲ့ပြည်တွေနဲ့ဒဇိုးဇိုးနေတဲ့ခန္ဓာကြီးဦးဇင်းတို့ကအပြင်ဘက်မှာအနာပေါက်တဲ့ခါကျမှအော်ဒီနာကြီးဟာပြည်တွေထွက်ပြန်ပြီလို့အဲ့ဒီလိုမြင်တာတကယ်တမ်းကတော့အရိယာတွေသူတော်ကောင်းတွေရဲ့အမြင်ကြည့်လိုက်တဲ့ခါကျတော့ဒီခန္ဓာကြီးကတကက်အနာဇောအနာဝါကြီးတဲ့ချွဲတွေနဲ့ပြည်တွေနဲ့တလိပ်တွေနဲ့နော်ကျင်ကြီးတွေနဲ့ကျင်ငယ်တွေနဲ့အကုန်ရောပြွမ်းနေတာနော် တခါတည်းဒီတဲ့ဟာတွေပဲအကုန်လုံးယွန်စရာတွေနဲ့ဆက်ဆုပ်စရာတွေနဲ့ပြည့်နေတဲ့ခန္ဓာကြီးတဲ့အဲ့ဒီခန္ဓာကြီးကို သွားပြီးတော့တတ်မှတ်နေကြတာတွေ့တာနေကြတာတခါကြီးတဲ့တကယ်တမ်းကျတော့ဒီခန္ဓာကိုယ်ကြီးကတကယ်ယွန်မွယ်အစစ်ကြီးပဲဘာမှတာယာဝယ်မရှိတဲ့ဒီခန္ဓာကိုယ်ကြီးကို ကြည်သာနဲ့အခုလက်သေးတွေလည်းဆိုးထားလိုက်ကြတာခြေသေးတွေကလည်းဆိုးကြတယ် လက်သက်ညီတွေခြေသက်ညီတွေလက်တွေခြေတွေကိုလည်းဆိုးကြတယ်တဲ့မျက်စိတွေကလည်းမျက်ခွင်းကြီးတွေကလည်းညိုနေအောင်လှုပ်ထားကြနော်အခုကြည်သန်းတဲ့တဏ္ဍခါတွေကလည်းလိမ့်ညအဲ့လိုတဏ္ဍခါတွေလိမ့်ညဖေးကြတခါတည်းဆပင်တွေကိုလည်းအမျိုးမျိုးပြင်ကြတယ်အဲ့ဒီလိုခန္ဓာကိုယ်ကြီးတစ်ခုလုံးကိုအမျိုးမျိုးပြင်ညသကြဖေးကြလိမ့်ကြတဲ့ခန္ဓာကိုယ်ကြီးကို လူမိုက်တွေကပဲနှစ်သက်တာ နိဗ္ဗာန်ကမ်းကိုသွားနေတဲ့အရိယာသူတော်ကောင်းကလုံးဝမှမနှစ်သက်တော့ဘူးခမဲတော်ရေတဲ့အခုအဲ့ဒါကြောင့်မို့ကိုယ်ခန္ဓာကိုယ်တာပြန်ကြည်စမ်းပါအခုအလုံးနဲ့ကြည်စမ်းအခုဦးဇင်းတော်ဒကာဓမ္မတွေလည်းပြန်ကြည့်ဒီခန္ဓာကိုယ်ကြီးငါကိုငါကိုဆိုပြီးဦးဇင်းတို့တွေလုံနေတဲ့ခန္ဓာကိုယ်ကြီးအခုရေချိုးပေးရမိုးချိုးပေးရပြုပြင်ပေးရတုတ်သင်ပေးရ အိုးနေတိုင်းစီနဲ့လိမ့်ပြရတာတမျိုးမျိုး အမျိုးမျိုးတော်နေနာလို့တော်နေကျင်လို့တော်နေကြိုက်လို့တော်နေမူးလို့ဩဆေးယုံသွားပြန်ပြီဆေးကန်းသွားပြန်ပြီဆေးယုံနေဆေးကန်းနေသွားရလွန်းလို့နော်ကြည်သားဒီမှာဓမ္မကြီးတရားဦးဇင်းပရိယွေနဲ့ဝင်ဖို့သူဆိုလို့ရှိရင်ဆုံးပြီရှစ်လမြောက်အဲ့ဒါတော့မှဘာပြောသလဲဘာပြောတယ်ထင်လဲ အဲ့ဒီဆေးရုံကိုမုံနေမုံနေတဲ့ဟော သေပြီး၈လလောက်နေပြီဘာလို့ဆေးရုံသွားသေရလို့ဒီဆေးရုံ မသွားခြင်းမဲနဲ့သွားရမနေခြင်းမဲနဲ့အဲ့ဒီကိုနေရနေရတဲ့ခါကျတော့စိတ်တွေမှာစွဲလန်းသွားတာနော်သေပြီး၈လလောက်ထိကိုအဲ့စကားကြီးဝင်ပိုးပြီးထပြောတာအဲ့ဒါကြောင့်မို့ဦးဇင်းတို့တွေဟာဒီခန္ဓာကိုယ်ကြီးရှိတော့ယွန်တရားပဲဆက်ဆုပ်เสียပဲပြည်တည်သေးဆိုဆိုရှိတဲ့အနာကြီးကဲ့သို့ ဒီခန္ဓာကိုယ်ကြီးထဲမှာကြည့်လိုက်တော့တင့်တယ်စရာမရှိအဝတ်လေးတွေဖုံးထားလို့တဲ့ဒါရှမရထပါဠိမထေပြောတဲ့စကားတွေနော်တခါကြီးတဲ့တင့်တယ်တယ်တင့်တယ်တယ်လို့ပြောနေတာအဝတ်လေးဖုံးထားလို့နော်တဲ့အယိုးတွေကိုအရေးဖုံးပြီးတော့အပေါ်ကနေအဝတ်လေးဖုံးထားလို့တင့်တယ်ပါတယ်တင့်တယ်ပါတယ်လို့ပြောနေတာတကယ်တမ်းဘာမှတင့်တယ်စရာမရှိဘူးတခါကြီးဒီခန္ဓာကိုယ်ကြီးကိုညံနဲ့ကြည်သမ်းပါတဲ့ ဒီဟာကိုအဟုတ်ထင်ပြီးတော့တဏှာတွေຢာခတွေနဲ့တတ်မှတ်နေကြတာနှစ်သက်နေကြတာတကယ်တမ်းကျတော့ဒီခန္ဓာကိုယ်ကြီးဟာယွံပွယ်ဆက်ဆုပ်ဆိုပဲရှိတယ်တဲ့ဒါကြောင့်မို့ကြော်ခွင်းထောင်ထားတဲ့ကြော်ခွင်းကြီးအဲ့ဒီဘေးမှာတမင်စားဖို့တမင်ကြိုက်တတ်တာတွေချထားပြီးတော့တမင်ကို အစာလာဆိုင်ရင် ဖမ်းဖို့လုပ်တယ်ဒါပေမဲ့လိန်မာပတ်နှက်တဲ့တမင်က အစာလေးကိုပဲစားပြီးကြော်ခွင်းကမပြီးအောင်လွတ်ထွက်အောင်ယုံထွက်သွားတယ်အခုလည်းပဲဒကာရေးတဲ့ကြော်ခွင်းတွေအမျိုးမျိုးဘလို့ပဲဖန်တီးဖန်တီးနိဗ္ဗာန်တစ်ဖက်ကန်းကိုသွားနေတဲ့ပုံကိုအတွက်ဘလို့ကြော်ခွင်းမှဖန်တီးလို့မရတော့ပါဘူးတဲ့ဆိုပြီးတော့ဒကာကြီးကတခါတဲ့အကုန်လုံးရွှေငွေနဲ့ပြလို့မရရင်သူ့မျိုးသမီးတွေနဲ့ပြမယ်ပြလို့မရရင်အိမ်နဲ့အဆောက်နေနဲ့ဝိုက်ဖမ်းပြီးတော့ထွက်မရအောင်လုပ်မယ်ဆိုတော့ မထေမြတ်ကတခါတကောင်းကင်ကပြန်ကြွသွားတာဘလို့မှဖမ်းမရလိုက်ဘူးเนาะအဲ့ဒါနဲ့ကောင်းကင်ကနေပြန်ကြွပြီးတော့ကောရဗျမင်းကြီးရဲ့ဥယျင်ကြီးအဲ့ဒီဥယျင်ကြီးထဲမှာသွားပြီးနေခင်းနေတန့်စင်တယ်လို့ခေါ်တယ်နေ့လယ်နေခင်းအချိန်လေးမှာတောရိပ်တောင်ရိပ်လေးထဲမှာသွားပြီးသူတော်ကောင်းတွေကတရားလေးတွေနေကြတယ် သောတာပန်ကလည်းသောတာပန်သူ့ရဲ့မက်ဒီဖိုတွေခံစားရတယ်သဂရကံကလည်းသဂရကံအနာကံလည်းသူ့ဆင့်တဲ့သူပေါ့ယဟန္တာလည်းသူ့ဆင့်တဲ့သူပေါ့ဇံရတဲ့ပုဂ္ဂိုလ်လည်းဇံလေးနဲ့ခံစားတယ်မရသေးတဲ့ပုဂ္ဂိုလ်လည်းကိုယ့်အကိုကြိုးစားပြီးတော့ရှုမှတ်ပြီးတော့အဲ့ဒါကိုနေတန့်စင်တယ်လို့ခေါ်တာနော်အင်မတန်အေးချမ်းတယ်နော်အင်မတန်အေးချမ်းတယ်အေးပြီးတော့ကိုတရားလေးနဲ့ကိုနေရတဲ့ဘဝနော်အင်မတန်အေးချမ်းတယ်အဲ့ဒါကြောင့်မို့ အရိယာတွေသူတော်ကောင်းတွေအဲ့ဒီလိုနေတာအဲ့လိုနေရင်တဲ့ကောတပြမင်းကြီးကလည်းဒီနေ့တော့ဥယျာမှာပျော်ပွဲသားထွက်မယ်စီစဉ်ညဆိုပြီးစီစဉ်ထားတော့အဲ့ဒီမှာ သူ့ရဲ့ဥယျာဆောင်ကတေချာစီစဉ်ခိုင်းတော့သွားပြီးဥယျာဆောင်ကဥယျာကြီးတေချာပြင်ဆင်တော့ရထပါလသရောသားကိုသွားတွေ့တာအဲ့ဒါနဲ့ဩရထပါလယဟမြာဒီထဲလာသတင်းသုံးနေပါလား ငါတို့ရှင်မြင်းကြီးကတဖွာဖွာပြောနေတာဒီရထပါလအဲ့တော့ရှင်မြင်းသွားပြီးတော့အရှင်မင်းကြီးအရှင်မင်းကြီးဘာတော့အာရှင်မင်းကြီးတဖွာဖွာပြောနေတဲ့တွေ့ခြင်းနဲ့ရထပါလမထေမြတ်အရှင်မင်းကြီးရဲ့ဥယျာဉ်ကြီးထဲမှာရောက်နေပြီအရှင်မင်းကြီးဟေးဟုတ်လားတကယ်လားဟုတ်တာပေါ့အခုတွေ့ခဲ့အဲအဲ့ဒါဆိုပြောပွဲသားတွေဘဲချိတ်ဘဲချိတ်အဲ့မှာတခါတည်းထားငါအဲ့ဒီရထပါလ ယဟန်ကိုငါတွေ့ကျင်နေတာကြာပြီသူဘာကြောင့်များဒီစည်းစိမ်တွေပြစ်ပြီးယဟန်ပြုတ်သွားတယ်ငါသိသိကျင်နေတာဆိုပြီးတော့အဲ့ဒီမှာတခါတည်းဆင်ញင်နေနဲ့သွားတယ်သူပိုင်နဲ့ဥယင်ဒါပေမဲ့ကောရဗျာမင်းကဥယင်နဲ့အထိဆင်ကိုမစေးဘူးဥယင်ဘဝမှာဆင်ကိုရက်ပြီးတော့မှရှင်ရထပါလာမထေမြတ်သတင်းသုံးနေတဲ့နေရာငါချီကျန်သွားမယ်ဆိုပြီးတော့ ခြေကျင်လျှောက်သွားတယ်။ဟိုရောက်တဲ့အခါကျတော့အရှင်မောအရှင်ရထပါဠမထေရမြတ်ကလည်းသစ်ပင်တပင်ရင်ရဲ့သူလည်းမြင့်တဲ့နေရာလေးမှာထိုင်နေမှာပေါ့။အဲ့လိုထိုင်နေတဲ့နေရာလေးမှာဟိုကလည်းရှင်မင်းကြီးကရောက်လာတော့မတ်တရရင်းနဲ့အရှင်ဖျားကြံကမ္မန္တလို့မာဝါစဖျားနဲ့တုတ်ခွန်းဆက်စကားပြောပြီးတော့တပည့်တော်ထိုင်ခွင့်ပြုပါဆိုတော့ဟိုကတပည့်တွေကဆင်ရဲ့အပေါ်မှာထားတဲ့ဆင်ကုန်းနှီးအဲ့ဒီဆင်ကုန်းနှီးကြီးကို ချပေးတော့အရှင်ဘုရားဒီပေါ်မှိုင်းလဲအရှင်ဘုရားထိုင်မလားလို့သူကအဲ့လိုပြောတယ်ရပါတယ်တခါကြီးထိုင်ပါဆိုပြီးတော့အဲ့မှာထိုင်ခိုင်းတယ်အဲ့လိုထိုင်ခိုင်းလိုက်တဲ့အခါကျတော့မှအရှင်ဘုရားတဲ့တပည့်တော်သိတယ်ယဟန်ပြုခြင်းရဲ့အကြောင်း၄မျိုးရှိတယ်ဘုရားအရှင်ဘုရားအဲ့ဒီတဲကအရှင်ဘုရားဘလို့အကြောင်းနေကြောင်းများ ဝတ်သွားတယ်ဆိုတာတပြည့်တော့နားကိုမလဲဘူးဒကာကြီးသိတဲ့ရဟန်းပြုခြင်းအကျိုးပြောပါဦးတချို့သောပုံကိုယ်တွေကအိုမင်းမစွမ်းဖြစ်တဲ့အခါကျတော့ပတ်စံမရှာနိုင်တော့ဘူးလေဖျားတဲ့စီးပွားဥစ္စာမရှာနိုင်တဲ့အခါကျတော့အော်အိုမင်းမစွမ်းဖြစ်မှာတော့ငါစီးပွားရှာနေလို့လဲအဆင်မပြေတော့ပါဘူးငါတော့ဖုန်ကြောင်းသွားပြီးတော့ရဟန်းပြုမှာပဲဆိုပြီးတော့ အိုမင်းမစွမ်းလို့ယဟန်ပြုတာကတမျိုးဖေရတယ်ကဲနောက်တမျိုးอ่ะရောနောက်တမျိုးอ่ะကျတော့အနာယောဂါတွေနှိမ့်ဆက်တော့မရှုနဲ့မကဲနိုင်ဖြစ်တဲ့အခါကျမှဒုက္ခဖြစ်လို့ကဲမဲ့လူမရှိမမဲ့လူမရှိလို့ယဟန်ပြုတာကတမျိုးဖေရတယ်ကဲနောက်တမျိုးอ่ะရောနောက်တမျိုးကတော့စီးစိမ်ဥစ္စာတွေပျက်စီးပြီးတော့အကုန်လုံးဆုံးရှုံးသွားလို့ရှေ့ဆက်ရှောင်ရှာဖို့လဲမလွယ်တော့လို့ ယဟန်ပြုတာတစ်မျိုးတဲ့နော်နောက်တစ်မျိုးอ่ะရောနောက်တစ်မျိုးကတော့ဆွေတွေမျိုးတွေအကုန်လုံးပျက်စီးသွားလို့တယောက်တည်းငုတ်တော့ကြံလို့ကဲရာမရာ မရှိတော့လို့ယဟန်ပြုတာတစ်မျိုးဆိုတော့တပည့်တော်သိတာကတော့ယဟန်ပြုတဲ့ပုံကိုယ်တွေကအိုမင်းမဆွမ်းလို့ပြုတယ်နာလို့ပြုတယ်ဆွေမျိုးတွေပျက်စီးလို့ပြုတယ်စီးစိမ်ဥစ္စာတွေကုံဆုံးသွားလို့ပြုတယ်ဆိုတော့ အဲ့ဒီအကြောင်းလေးမျိုးကြောင့်ပဲဘုန်းကြီးဝတ်တယ်လို့တပည့်တော်ကမြင်တာအရှင်ဘုရားကဒါတော့ငယ်ငယ်လေးနဲ့မြန်ဘာစိတ်ကူးပေါက်ပြီးအရှင်ဘုရားရဟန်းပြုတာတော့လို့ဟောရှင်ရထပါဠမထေမြတ်ကို ကောရမြမင်းကြီးကမေးတာနော်အဲ့ဒီတော့ရှင်မရထရှင်ရထပါဠမထေမြတ်ကတခါရေးတဲ့အဲ့ဒီလေးမျိုးဘာတစ်ခုမှဥစဉ်မှာ မပြက်စီးပါဘူးတဲ့။အိုခြင်းလည်းမဖြစ်သေးဘူး။နာခြင်းလည်းမဖြစ်ဘူး။ဆွေတွေမျိုးတွေလည်းအပြည့်စုံရှိတယ်။စီးစိမ်ဥစ္စာလည်းအပြည့်စုံရှိပါတယ်။အဲ့ဒီအတွက်ယဟန်ပြုတာမဟုတ်ဘူးတဲ့။သူ့ရဲ့တကက်ယဟန်ပြုခြင်းရဲ့ရည်ရွယ်ချက်ကဓမ္မုတ်ဒေသတရား၄ပါးကို နာယူရလို့ဓမ္မဥဒေသအကျဉ်းချုပ်တရားလေး၄ခု မြတ်စွာဘုရားထုံလကုဋ္ဌိဏီကုံကြီးကိုလာတဲ့အချိန်တုန်းကမြတ်စွာဘုရားကဒါနကထာသီလကထာလူဖို့တမ်းဖို့အကြောင်းနေသီလဆောက်တည်ဖို့အကြောင်းနေနတ်ပြည်ရဲ့အကြောင်းနေဩဒါနသီလတွေလှူဒန်းနတ်ပြည်ရောက်ပြန်တော့လေတခါပြန်ပြီးတော့ဒီကိလေသာတွေလူစည်းစိမ်နတ်စည်းစိမ်ခံစားနေုံနဲ့မရဘူးတခါတည်းအဲ့ဒီကာမဂုဏ်တွေကလည်းလွတ်မြောက်အောင်လုပ်ရမှာဘာလို့လဲဆိုတော့ဒီကာမဂုဏ်တွေကဘလောက်သုံးဆောင်သုံးဆောင် ဘယ်တော့မှလည်းပြည့်စုံတယ်ဆိုတာမရှိဘူးဒါတကြောင့်မို့သူကအဲ့ဒီမှာမြတ်စွာဘုရားကအစင်းစင်တရားတွေဟောတာအဲ့ဒီဟောတဲ့အထက်မှာဓမ္မုတ်ဒေသတရား၄ပါးအဲ့ဒီဓမ္မုတ်ဒေသတရား၄ပါးကိုမြတ်စွာဘုရားဟောပေးခဲ့တယ်တဲ့လူအပေါင်းတွေဟာအိုခြင်းနာခြင်းသေခြင်းစီကို ဆွဲဆောင်ခြင်းခံနေရတယ်မတည်မြဲဘူးတယောက်တည်းလားဆိုတော့မဟုတ်ဘူးနော် လူသားအလုံးလူသားအလုံးဟာအိုခြင်းစီကိုဆွဲဆောင်ခံနေရတယ်နာခြင်းစီကိုဆွဲဆောင်ခံနေရတယ်သေခြင်းစီကိုဆွဲဆောင်ခံနေရတယ်တည်မြဲတဲ့လူဆိုတာတယောက်မှမရှိဘူးနော်နံပါတ်1ကနံပါတ်2ကလူသားအလုံးဟာ ခိုကိုးရာအားထားရာဆိုတာတကယ်တမ်းဘာမှမရှိဘူးနံပါတ်၁ကသေခြင်းအိုခြင်းနာခြင်းသေခြင်းဒီကိုဆွဲဆောင်ခံရတာတည်မြဲတယ်ဆိုတာတယောက်မှမရှိဘူးနံပါတ်2ကနော်ခိုကိုရာအားထားရာဆိုတာဘာတစ်ခုမှ မရှိဘူးတဲ့တကယ်အားကိုရာအစ်စ် အားကိုးလို့ရနိုင်တယ်ဆိုတာဘာတစ်ခုမှမရှိပါဘူးเนาะနံပါတ်3ကကိုပိုင်ဥစ္စာဆိုတာတကယ်တမ်းမရှိပါဘူးเนาะဥစ္စာမှန်သမျှနောက်ဆုံးတော့အကုန်စွန့်လွတ်ရတာကြီးပဲနံပါတ်3ကနံပါတ်4ကလူအပေါင်းဟာ အလိုမပြည့်မီเนาะရောင်ရဲမှု မရှိမီမှာပဲသေဆုံးကြရတယ်တရား၄ပါး အဲ့ဒီဓမ္မုတ်ဒေတာဆိုတဲ့တရား၄ပါးကိုငါယူပြီးတဲ့အချိန်မှာယဟန်ပြုတ်ခြင်းစိတ်ပေါက်သွားတယ်အရှင်ဘုရားအရှင်ဘုရားပြောတဲ့အထဲမှာနံပါတ်1လူတွေဟာသေခြင်းဆွဲဆောင်ခံနေရတယ်။အိုခြင်းနာခြင်းသေခြင်းတွေဆွဲဆောင်ခံနေရတယ်။မတိမြဲဘူးဆိုတော့အရှင်ဘုရားဘာကိုပြောတာတော့ အရှင်ဘုရားဘာလို့ဆိုလိုချင်တာလဲဒကာကြီးတဲ့ဒကာကြီးအသက်20 25နှစ်လောက်အရွယ်တုန်းကတခါတည်းဒီစစ်တေတိုက်ဖို့ဆိုပြီးဒကာကြီးတင်နန်းနေတက်ပြင်ဆင်ပြီးတော့အဲ့ဒီတုန်းကဒကာကြီးတန်တန်မာမာနဲ့တခါတည်းအဲ့ဒီတုန်းကတိုက်ခိုက်အဲ့လိုတွေလောက်ခဲ့တဲ့အချိန်တုန်းကအာအင်နဲ့အခုလက်ရှိအဲ့ဒီဟာတွေရှိသေးလားဒကာကြီး ကဲရှိတော့မှလည်းရှင်ဘုရားတဲ့အခုဟာအသက်80ရောက်သွားပြီငယ်ငယ်တုန်းကတော့အသက်20ကျော်အရွယ်တုန်းကတော့ကိုလောက်စွမ်းတဲ့လူလောကကြီးရှိမဲ့တောင်တပြိတော့မထင်ခဲ့ဘူးတဲ့အင်မတန်မှတွက်လက်တယ်ဖြက်လက်တယ်တိုက်ရီခိုက်ရီအင်မတန်ကောင်းပါတယ်တဲ့အခုဟာကတော့ခြေထောက်ကဘယ်အလှမ်းရင်ညာရောက်သွားညာကလှမ်းရင်ဘယ်ရောက်ဒီအလှမ်းဟောချဟိုအလှမ်းဒီချနဲ့အခုတော့ အသက်ကလည်း80ရှိပြီရှင်ဖျားတဲ့ငငယ်တုန်းကအင်အားတွေစွမ်းအားတွေဆိုတာမရှိတော့ပါဘူးဒကာရေးတဲ့အဲ့ဒါကြောင့်ပြောတာလေအိုချင်းဒီကိုသွားနေတာဘယ်သူမှရှောင်လွဲလို့လည်းမရဘူးနာချင်းဒီကိုသွားနေရတာတနေ့သေးရမှာအဲ့ဒါကြောင့်မို့အိုချင်းနာချင်းသေချင်းနေရဲ့ဆွဲဆောင်ခြင်းကိုခံရပြီအဲ့ဒါကြောင့်မို့ဒီလောကကြီးထဲမှာ အဲ့ဒီအိုနာတဲ့လွတ်အောင်လုပ်နိုင်တဲ့လူတခါကြီးရှိလို့လားမရှိဘူးရှင်မင်းတွေပဲဖြစ်ဖြစ်တထေးပဲဖြစ်ဖြစ်တကြွယ်ပဲဖြစ်ဖြစ်စင်ရတာပဲဖြစ်ဖြစ် လူအပေါင်းအလုံးဟာအဲ့ဒီအိုချင်းစီကို သွားနေရတာနာချင်းစီကို သွားနေရတာသေချင်းစီကို သွားနေရတာတဲ့ဒါကြောင့်အဲ့ဒီအိုဘေးနာဘေးသေဘေးကြီးတွေရှိပါလျက်တန်းနဲ့ရှောင်လွဲလို့လည်းမရပါပဲနဲ့အဲ့ဒီတရားတွေကိုမကျင့်သုံးဘဲနဲ့နေရင် တခါကြီးအကုန်တရားမှာပဲလေသူတော်ကောင်းတရားတွေကိုကျင့်သုံးမှသာလျှင်ဦးဇင်းတော်အိုနာသေးလွတ်တဲ့ဒီရောက်မှာဒါကြောင့်မို့မြတ်စွာဘုရားကနံပါတ်1အချက် အိုခြင်းနာခြင်းသေခြင်းနေသည် သွားနေရတယ်အဲ့ဒီအိုခြင်းနာခြင်းသေခြင်းနေရဲ့ဆွဲဆောင်ခြင်းကိုခံယူရတယ်လို့မြတ်စွာဘုရား သုံးတာဒကာကြီးကို့မှာဘလောက်အင်းအားငငယ်တုန်းက လှပါတယ်ပပါတယ်အင်အားတွေရှိပါတယ်ဆိုတာဒီအခုဘာမှမရှိတော့ဘူးမဟုတ်လားတဲ့။အိုချင်းဒီရောက်တော့မရှိတော့ဘူး။နာချင်းဒီရောက်တော့မရှိတော့ဘူး။နောက်ဆုံးတရားညောင်သောပေါ်ရောက်တော့ကိုယ်ရည်လေးတစ်ပေါက်တောင်ကိုမတော့နိုင်တဲ့ဘဝအာမရှိအင်မရှိဘဝနဲ့ဏီကုန်းချုပ်ရမှာတဲ့။ရောက်မို့အဲ့ဒီဟာကိုမြတ်စွာဘုရားဟောတာတကကြီးအဲ့ဒါဆိုတော့ဟုတ်ပါပြီဗျာတဲ့နံပါတ်2ကလောကမှာခိုကိုးရာ အားထားရာမရှိဘူးမရှိဘူးလို့အရှင်ဘုရားပြောတယ်နော်တဲ့ အတပည့်တော်မှာစစ်တပ်ကြီးတွေရှိတယ်လေအရှင်ဘုရားတဲ့ကြံတဲ့ရန်သူတွေလာတိုက်တပည့်တော်တပည့်တော်စစ်တပ်နဲ့ပြန်ခုခံမှာပေါ့ဘုရားတဲ့တပည့်တော်မှာစစ်တပ်ကြီးတွေစင်တပ်တွေမြင်းတပ်တွေအားကိုးရာတပည့်တော်ရှိပါတယ်အရှင်ဘုရားဘာဝရည်ရွယ်ပြီးတော့ပြောတာတော့ဒကာကြီးတဲ့ဒကာကြီးကျမ်းမာရေးမကောင်းတဲ့အခါလေးဖြစ်ဖူးလားအော်ဖြစ်ဖူးတာပေါ့ဖေရတယ်အဲ့ဒီတုန်းကဘလောက်ထိမြန်ဒကာကြီးနာကျင်ခံခဲ့ သေမတတ်တော့ခံရပါတယ်ဖျားတဲ့ကျမကြီးမကောင်းတော့ကတော့တခါတဲ့ငါပြန်ဘဝမြင်ကူတော့မလားဆိုပြီးကြံတဲ့လူတွေကလည်းဝိုင်းလို့အောင်လို့တခါတဲ့ကဲပါအောင်မပါအောင်ဆိုလှုပ်ရတဲ့အခါတွေလည်းရှိဘူးပါတယ်ဖျားအဲ့ဒီရှိတဲ့အခါတုန်းကအဲ့ဒီဝေဒနာတွေတခါကြီးခံစားရတဲ့အချိန်မှာငါ့ကိုမျှဝေပြီးတော့သားတို့သမီးတို့ရေလောက်ကြသမ်းပါအောင်ငါအစေပါတွေငါရဲ့ဝေဒနာလေးမျှပေးပါ ဝေပေးပါခံစားပေးပါလို့ ဒကာကြီးအဲ့ဒီဝေဒနာမျှပေးလို့ရသလားဟာအဲ့ဒါတော့မရဘူးရှင်မြတ်ကိုယ့်အကိုပဲလှိမ့်ခံရတယ်အဲ့ဒါကြောင့်မို့မြတ်စွာဘုရားဒကာကြီးပြောတာအဲ့ဒီလို့အိုဘေးကြီးနာဘေးကြီးသေဘေးကြီးဘေးကြီးလာတဲ့အခါကျတော့ဒကာကြီးဘသူမှမျှပေးလို့မရဘူးကိုကိုယ်တိုင်ခံရလို့အဲ့ဒါဒီအားကိုရမရှိဘူးအားထရမရှိဘူးလို့ပြောတာဒကာကြီးဩအဲ့လိုပြောတော့လေဟုတ်တာပဲဖေကတပည့်တော်က စင်တတ်တွေနဲ့မြင်တတ်တွေနဲ့အပြင်ရန်သူတွေကာကွယ်ရဟာမျိုးမြင်နေတာကိုဖေအရှင်ဖះပြောတော့မှမှန်လိုက်တာနော်အဲ့ဒီကနေပြီးတော့မြတ်စွာဘုရားဟောတဲ့တရားတွေမှာတဲ့ကိုပိုင်ဥစ္စာမရှိဘူးလို့ပြောတယ်တပည့်တော်မှာမြင်မြေပေါ်ရောမြေအောက်ရောအရှင်မြတ်တပည့်တော်အများကြီးမြုပ်ထတာတဲ့လူတွေလည်းအခြားခြားလည်းဒီတိုင်းမှာပဲအရှင်မြတ်တဲ့မြေပေါ်ရောမြေအောက်တွေရောအများကြီးပြုတ်ထားတယ်တိမ့်ထားတယ်အခုခေတ်ဆိုဗန်တွေထဲမှာထားတာပေါ့နော် အဲ့ဒါမျိုးတွေအများကြီးရှိပါနဲ့ယတန်းနဲ့ဥစ္စာတွေဆိုတာကိုယ်ပိုင်မရှိဘူးဆိုတော့အရှင်မြတ်ဘာလို့ဆိုလိုတာတော့ဖေရတယ်ကိုယ်ပိုင်ဥစ္စာမရှိဘူးအလုံးစုံသောဥစ္စာကိုစွန့်လွတ်ရမယ်ဆိုတာတခါကြီးတခြားပြောတာမဟုတ်ဘူးလေတဲ့တခါကြီးအခုရှင်မယံဘဝနဲ့တခါကြီးဟာအခုစီးသိမ့်နေအများကြီးပိုင်နေမဟုတ်လားတဲ့ဟာပိုင်ပါတယ်ဖေရတဲ့တပည့်တော်အများကြီးပဲစီးသိမ့်ဥစ္စာတွေကိုတပည့်တော်ပိုင်တယ်တဲ့ အာကြိုက်တဲ့ကာမဂုဏ်အာယုံအကုန်ခံစားနိုင်တယ်ဗျာဟုတ်ပြီအဲ့တော့ဒကာကြီးအခုခံစားတဲ့ကြိုက်တဲ့ဟာတွေအကုန်ခံစားနိုင်တဲ့စိစိမ်တွေဥစ္စာယတနာတွေကိုဒကာကြီးသေသွားတဲ့အခါဒကာကြီးအကုန်ယူသွားလို့ရသလားအဲအဲ့ဒါတော့နောက်လူအတွက်ထားခဲ့ရမှာပေါ့ဖေဟာတဲ့ယူသွားလို့မရဘူးနောက်ဘဝမှာငါဒါတွေကိုခံစားမယ်ဆိုပြီးတော့ဒကာကြီး ယူသွားလို့ရနိုင်သလားမရနိုင်တော့ပါဘူးဖုရားအဲ့ဒါကြောင့်မြတ်စွာဘုရားဥစ္စာဆိုတာတကယ်ကိုပိုင်မဟုတ်ဘူးကိုသေးသွားလို့ရှင် နောက်ကလေးတွေကလူကြမှာရက်ကြမှာနော်သားတွေသမီးတွေအရင်နေတော့မှမဲအရင်တော့ကတော့ချစ်လိုက်ကြခင်လိုက်ကြတာအမွေလေးလည်းလူပြီးတော့မခေါ်နိုင်မပြောနိုင်ဖြစ်ကုန်ပြီနောက်လူတွေအမွေလူကုန်မှာတဲ့နော်ဒါကြောင့်မို့သားသမီးတွေရဲ့ချစ်ချင်းသည် အမွေခွဲခြင်းသာလျင်နောက်ဆုံးရှိကုန်ဤလို့ရှိရသူတော်ကောင်းတရားစာစထားခဲ့တာနော်အမွေခွဲတဲ့နေ့ကျတော့ချစ်ချင်းတွေသားသမီးတွေအကုန်ပြက်ကုန်တာပဲတဲ့သူကဘလောက်ငါဘလောက်နဲ့အဲ့ဒါကြောင့်မို့တခါရေးတဲ့အခုမြတ်စွာဘုရားပြောတဲ့ဇကားကကိုယ်ပိုင်ဥစ္စာမရှိဘူးအလုံးစွန့်လွတ်ရတယ်ဆိုတာဒီဘဝတော့ခဏသုံးလို့ရတာပေါ့တဲ့နော်ဒါတော့မှရေဘေးလေဘေးမိဘေးနော်ဘေးတွေနဲ့အခုသဟောတနေ့ကတခါလေးတယောက်ဆို ရာတော်ဖျားတဲ့ဥစ္စာတွေရှိတော့လဲအเจ้าညဆိုက်ရပါတယ်ဖျားမြန်မာပြည်ရဲ့အခြေအနေတွေကဖြစ်တော့ဘာနဲ့မှအပ်ထားတဲ့ဟာလေးတွေအခုစိုးရိမ်ကြောင်ကြဖြစ်နေရပါတယ်ဖျားနဲ့တခါတယောက်ရှောက်နေတာအဲအဋ္ဌိဒုက္ခချမ်းသာတဲ့ချမ်းသာတာဒုက္ခလို့ဖျားဟောမြဲအခုကျတော့အဋ္ဌိဒုက္ခရှိတာကပြန်ဒုက္ခပြန်ဖြစ်နေတာဟိုဟာများသိမ့်ခံရမှာလားဘင်္ဂရာများဖြစ်မလားရှင်မင်းတွေကပဲအသိမ့်ခံမလားအစိုးရပဲသိမ့်ခံမလားဆိုတော့ စိုးရိမ်စိတ်တွေကြောက်စိတ်တွေနဲ့ပဲနေရတာပဲတဲ့ဒါကြောင့်မို့ရှင်ရထပါလာသူခမဲတော်ကြီးလဲခမဲတော်ကြီးစိတ်ချမ်းသာကြီးခမအဲ့ဒီရွှေတွေငွေတွေဟိုခင်းကမြစ်ကြီးတဲ့လဲနဲ့တိုက်ပြီးအကုန်ပြက်လိုက်တယ်နော်အပြက်လိုက်တယ်အဲ့ဒါမရှိရင်တခါကြီးစိတ်ချမ်းသာလိမ့်မယ်လို့ပြောတာနော်သူတော်ကောင်းတွေရဲ့အမြင်နဲ့ဒါလောကအမြင်တွေကနည်းနည်းတော့ different တော့ဖြစ်တယ်လေဒါကလောကကတော့သူ့အတူရှင်းသိရှိလိုက်တာတော့ရှိရမှာပေါ့ဆိုလိုတာကဒီထက်ဓာတွေကိုအဟုတ်ထင်နေလို့ရှိရင် ဒါတွေနောက်လိုက်လာရင်ဒါကရေမိမင်းခုတ်သူမချစ်မနစ်သက်သူနောက်ဆုံးသားသိုးသမီးဆိုးအဲ့ဒီတမျိုးမျိုးနဲ့ဒီဥစ္စာစီးစိမ်ဆိုတာ အကုန်လုံးကုံသွားတတ်တယ်ပျက်စီးသွားတတ်တယ်နောက်ဆုံးအဲ့ဒီလေးမျိုးနဲ့မကုံဘူးဆိုလို့ရှိရင်နောက်ဆုံးကြတော့ကိုသိရင်အကုန်ထားခဲ့ရတော့တာပဲတဲ့နောက်ပုံကိုယ်တွေရဲ့နော်သုံးဆောင်ဖို့ရအတွက်ပဲကြံရစ်တယ်နောင်ဘဝမှာငါအဲ့ဓာတွေကိုခံစားမယ်စံစားမယ်လို့ လှုပ်လို့မရဘူးတခါကြီးအဲ့ဒါကြောင့်ပြောတာဩဒါဆိုရင်ဟုတ်ပါပြီနောက်ဆုံးအချက်အနေနဲ့အရှင်ဘုရားပြောတဲ့အထဲမှာလူအပေါင်းဟာ အလိုမပြည့်ခင်မှာပဲသေရတယ်အလိုမပြည့်ဘဲနဲ့ပဲသေရတယ်လို့ပြောတာကဘာကိုအရှင်ဘုရားဆိုလိုချင်တာတော့တခါကြီးတဲ့အခုတခါကြီးအသင်မင်းကြီးအုပ်ချုပ်တဲ့အခုတိုင်းနိုင်ငံကြီးအင်မတန်မှစီပင်လဲစီပင်နဲ့အင်မတန်မှလဲตายရတဲ့ အဲ့နိုင်ငံကြီးပါတဲ့အကယ်၍များတဲ့အရှက်ရက်ကနေပြီးတော့စစ်တီတယောက်ကအရှင်မင်းကြီးဟောအရှက်ဘက်ချမ်းမှာမြို့တစ်မြို့အဲ့ဒီကမြို့နဲ့နိုင်ငံတွေမှာအင်မတန်မှရွှေတွေငွေတွေလည်းပေါ်တယ်အင်မတန်မှလည်းသားရတယ်ဩတခါတဲ့ဆင်ယတနာမြင်းယတနာအမျိုးသမီးယတနာဆိုတဲ့ယတနာမြောင်များစွာလဲအကုန်ရှိတဲ့နိုင်ငံကြီးရှင်မင်းကြီးအရှင်မင်းကြီးရဲ့စစ်တပ်အနှဲငယ်လေးနဲ့ သွားပြီးတော့တိုက်ခိုက်သိမ့်ပိုက်လိုက်ရင်သေချာပေါက်ရနိုင်တယ်တခါအနောက်ရက်ကလည်းလာပြောမယ်တောင်ရက်မြောက်ရက်အရက်လေးမျက်နာကစစ်တီတော်တွေကလာပြီးအရှင်မင်းကြီးတောင်ရက်မှာလည်းအရာမျိုးရှိတယ်မြောက်ရက်မှာလည်းရှိတယ်အနောက်ရက်မှာလည်းရှိတယ်အရှင်မင်းကြီးရဲ့စစ်တီအ내အပါလေးနဲ့ကိုအားလုံးသိမ့်တိုက်ပြီးတော့အကုန်ယူလို့ရတယ်လို့ပြောရင်တခါကြီးဘာလုံးမှလဲအရှင်မရတပည့်တော်အဲ့ဒါဆိုသွားပြီးသိမ့်ပိုက်ခိုက်မှာပေါ့ဗျာတဲ့ အဲ့တော့ဒကာကြီးတွက်ကြည့်နော်တဲ့ဒကာကြီးအခုထီးနှန်းနေထီးတွေနှန်းနေစီးစိမ်နေနဲ့အပြည့်နေနေရတာအခုနောက်ထပ်ကြားတော့လေဒကာကြီးဘာလို့မှလဲထပ်ပြီးလိုချင်တာပဲမဟုတ်လားမှန်ပါဗျာနောက်ထပ်နောက်ထပ်သမုဒ္ဒရာရဲ့ဒီဘက်အချမ်းနေမှာကဟိုးဘက်အချမ်းထိသွားယူဆိုလိုချင်အောင်မှာမလားလိုချင်အောင်မှာပဲဟောအခုဦးဇင်းတို့ကဘာလဲကြည့်နော် ဟိုတုန်းကတော့သမုဒ္ဒရာရဲ့အလယ်တွေကျွန်းတွေထိတိတ်မသွားနိုင်ကြတော့လောဘသောအဲ့လောက်မတက်ဘူးသမုဒ္ဒရာရဲ့ဒီဘက်အချမ်းလို့ပြောတာနော်ဟိုဘက်ချမ်းထီကလည်းကူးဖို့ကတိတ်မလွယ်ဘူးအခုခေတ်ကြီးကြတော့သမုဒ္ဒရာဟိုဘက်ချမ်းထီလည်းသွားနိုင်နေပြီဩကျွန်းနေနေရာတွေဌာနမြောင်များစွာကိုလည်းအကုန်လုံးသွားနိုင်နေပြီဆိုတော့လူလိုက်ကြတာရေတွေကကျွန်းနေလဲသူ့ဘက်ပိုင်းနဲ့ငါဘက်ပိုင်းနဲ့သူ့နမိတ်ငါနယ်နမိတ် ဩရှင်မင်းနေဆိုလဲကြည်စမ်းအင်္ဂလန်ကနေတခါလဲကဘာလှက်ပတ်သိမ့်ပြီးတော့နေမွေအင်ပါယာဆိုပြီးထူတော်ညဘာတွေလုပ်နေလဲဆိုတော့လောဘရဲ့အလိုတွေလိုက်နေရလောဘရဲ့အလိုတွေတဏှာရဲ့အလိုကိုဖြစ်နေရတာတဏှာစေရာမနေသာပွေရှာဆက်ရသည်နော်တဏှာစေရာမနေသာဖွေရှာဆက်ရသည်ဆိုတော့ အဲ့ဒီတဏှာရဲ့အလိုပြည့်အောင်လိုက်ပြီးတော့ဖြည့်တာပြည့်မလားတဲ့တဏှာစေရမနေသာဖွေရှာဆက်ရမည်ယသည့်ဥစ္စာချစ်သူပါစွန့်ခွာသွားရမည်နော်ဦးဇင်းတို့ငငယ်တုန်းကတောင်မျိုးကန္တောင်ဆရာတော်ကြီးอ่ะအဲ့ဒီလင်္ကာလေးနေတိုင်းဆိုရယသည့်ဥစ္စာချစ်သူပါစွန့်ခွာသွားရမည် ခနာမဆဲအိုသမြဲကိုလည်းသေးပဲနီးခဲ့ပြီဇရာမိတောင်ကိုထီလောင်သေအောင်မြိုက်တော်သည် မသေးရခင် သွာလန်းတင်ကြိုတင်ပြင်သင့်ပြီမက်ကင်ရင်ကြီးအ мян စီခยีထွက်တော်မီဆိုပြီးတော့အဲ့ဒီတဏှာနဲ့ပတ်သက်တဲ့လင်္ကာလေးတော်မျိုးခန္ဓာမှာဥစဉ်တို့နေတော့တန်ဃာတော်1500ကျော်ရှိတယ်အဲ့ဒါမနေ့တိုက်ဆရာတော်ဘုရားကြီးကဩဝါဒပေးအဲ့ဒါ ဒီလင်္ကာလေးတွေကိုအမြဲတမ်းရွတ်ရတယ်တံဝေကဖြစ်အောင်ပွားရတယ်အဲ့ဒီတုန်းကတော့အမြဲတမ်းအဲ့ဒါကြောင့်မို့ဒီတဏှာရဲ့အလိုတခါရေးတဲ့ပြည့်တယ်ဆိုတာမရှိဘူးတဲ့အဲ့ဒီတဏှာအလိုမပြည့်ခင်မှာပဲတတ္တဝါတွေဟာသေမင်းနောက်ကိုပါသွားကြတာအခုနိုင်ငံတွေသိမ်းကြတယ်အာဏာတွေသိမ်းကြတယ်အဲ့ဒါဘာကြောင့်လဲအဲ့ဒီတဏှာကြောင့်လောဘကြောင့်အာဏာတွေလိုခြင်းနဲ့ပါဝါတွေလိုခြင်းနဲ့စီစိမ်တွေလိုခြင်းနဲ့ အဲ့ဒီအာနာတွေပါဝါတွေစီးစိမ်တွေလိုချင်တဲ့အခါကျတော့အဲ့ဒီလောဘရမကြီးတွေကတက်လာပြီတဲ့လိုချင်မှုတွေဖြစ်လာလိုချင်မှုတွေဖြစ်လာတဲ့အခါကျတော့ဒကာကြီးတဲ့အဲ့ဒီစီးစိမ်တွေကို မရရအောင်ယူကြတယ်အာနာတွေမရရအောင်ယူကြတယ်လောဘကြောင့်မောဟကြောင့်ဘာဖြစ်ကြလဲဆိုတော့ရလာတဲ့စီးစိမ်ဥစ္စာတွေရဲ့အပေါ်မှာ ဝေဖန်ပိုင်းခြားခြင်းမလုံနိုင်ကြဘူးတခါကြီးအဝိဇ္ဇာမောဟအမှောင်ဖုံးထားလို့လှူရမယ်တန်းရမယ်ဟာလေးတောင်မှလှူရကောင်းတန်းရကောင်းမှမသိကြတော့အဝိဇ္ဇာအမှောင်ဖုံးထားလို့အဲ့ဒီကနေမှတဏှာလောဘကဥသိလာတဲ့အခါကျတော့တခါကြီးတဲ့တဏှာလောဘဥသိလာလိုက်သည့်အတွက်အဲ့ဒီပုံကိုယ်တွေဟာ အကုန်လုံးရအောင်ယူမယ်ဆိုတာအကုန်သိမ့်ပိုက်မယ်ဆိုတာကြီးပဲဖြစ်ကုန်တယ်အဲ့ဒီသိမ့်ပိုက်မှုတွေအဲ့ဒီရယူမှုတွေအရောကြည်အောင်ဘလို့ပဲသိမ့်ပိုက် သိမ့်ပိုက်ဘလို့ပဲရအောင်လှုပ်လှုပ်နောက်ဆုံးအဲ့ဒီတဏှာလောဘရဲ့အလိုမပြည့်ခင်မှာနော်အဲ့ဒီအာယုန်နေခံစားလို့သုံးဆောင်လို့မပြည့်ခင်မှာပဲအဲ့ဒါတောင့်တမှုတွေ မြောင်များစွာရှိနေရင်းနဲ့ပဲတခါကြီးသေသွားကြရတာကြီးပဲ။အိုတွေအိမ်နေစိတ်သိနေယာရုတွေရဘလောက်ရရပညာမရှိတဲ့ပုံကိုယ်တွေအတွက်ဘယ်တော့မှတင်းတိမ်ရောက်ရဲခြင်းဆိုတာမရှိဘူးတခုပြီးတခုရပြီးရင်ရကျင်တာတခုပြီးတခုရှိပြီးရင်ရှိကျင်တာပဲတခါကြီး အခုဒကာကြီးကိုပဲကြည်အောင်လေတဲ့သမုဒ္ဒရာရဲ့ဒီဘက်ချမ်းနေမကဘူးဟောဘက်ချမ်းကနိုင်ငံနေအထိဒကာကြီးယူမာလားဆိုတော့လေဒကာကြီးယူမာပဲပြောတာပဲအဲ့ဒါဒကာကြီးဘာလဲအဲ့ဒါတဏှာလောဘပဲအဲ့ဒီတဏှာလောဘကြောင့်အခုလောကလူသားတွေဟာအကုန်လုံးဦးဇင်းတို့တွေအကုန်ရောက်ရက်ခေါင်ရှားနေရအဲ့ဒီတဏှာရဲ့အလို လောဘရဲ့အလိုလိုက်နေတာတဲ့လိုက်ရင်လိုက်ရင်လိုက်ရင်နဲ့ပဲ နောက်ဆုံးတော့ဟတ်ထိုးလဲပြီးသေရတာဘယ်တော့မှအလိုမပြေဘူးနော်အဲ့ဒီတတ်မှတ်မှုမကင်းတဲ့နော်လောဘတွေနဲ့ပဲနောက်ဆုံးတော့အကုန်သေပွဲဝင်ရတယ်တခါကြီးတဲ့လိုချင်လို့ရှာရင်ဖွေရင်အောက်စားတွေစီစိမ့်နေအဲ့ဓာတွေကိုရှာရင်ဖွေရင်နဲ့ပဲနောက်ဆုံးသေပွဲဝင်ရတော့ကဲသေတော့ဘာလုပ်တော့သေတော့တခါကြီးတဲ့အဝတ်ဖြူလေးနဲ့ပိတ်တကိုယ်လုံးထောက်တာရှိ အိန္ဒိယရဲ့ထုံးတာကအဝတ်ဖြူလေးတွေနဲ့သူကတခါပဲခြေသုံးကောင်းဆုံးအကုန်လုံးထုတ်ပြီးတော့တခါတလေဆိုရင်ဘာမှသာသနာနာပို့တာကိုမရှိဘူးတခါများဆိုမှကလေးငယ်လေးတွေကိုသွားပြီးပို့ခိုင်းတာဥစဉ်ကအဲ့တော့ရာဇဂျိုနာလန္ဒာကနေမှရာဇဂျိုဘက်သွားတော့ရာဇဂျိုရောက်နေတော့လှက်ပတ်ကြည့်ကလေးတွေကလည်းဟိုမှာတမာပင်လေးရှိတော့တမာပင်အောက်မှာချထားပြီးဆော့နေဘာပါလဲလို့ကြည့်တော့ဝါလုံးလေးနှလုံးဝါကုတ်ပြက်လေးပေါ်မှာလူသေးလောင်းလေးတင်ထားပြီးတော့ ကလေးတွေပို့ခိုင်းတာဆိုကလေးတွေအိုင်နာလေးချပြီးတော့အဲ့ဒီမှာအပေါ်မှာတက်ပြီးတော့တစ်ပင်ပေါ်မှာဆော့အောင်လေဦးဇင်းကလမ်းလျှောက်ရင်းနဲ့ကြည်အဲ့ရာဇဂျိုမျိုးဟောင်းကြီးထဲမှာအော်ရှေ့ခက်ကပြောတဲ့အတိုင်းဝတ်ဖြူလေးနဲ့ပိတ်ဆိုဟုတ်တာပဲနော်ဝတ်ဖြူလေးနဲ့ပိတ်ပြီးတော့မြန်မာပြည်ကတော့ဟိုမျက်နှာဖွင့်ထားသေးရလေဘာလို့တဏ္ဍခါလိမ့်ပန်းပန်းကလှုပ်သေးတာကိုတဏ္ဍခါလိမ့်ပန်းပန်းလှုပ်သေးတာဟိုမှာတော့မလှုပ်တော့ဘူးဟိုမှာတော့တခါတည်းပိတ်ဖြူနဲ့အကုန်အုပ်ပြီးတော့ ဦးဇင်းတို့မြန်မာပြည်ကဆရာတော်ကြီးတစ်ပါးဖျားဘူးလာရင်းနဲ့ဗာရဏတိမြို့မှာဦးဇင်းကြောက်တက်နေတဲ့အချိန်ဆရာတော်ကြီးတစ်ပါးပြန်တော်မူသွားတော့ပထမဆေးရုံမှာဦးဇင်းတို့10ညလောက်ဦးဇင်းတို့စောင့်ပေးရတယ်အဲ့ဒါနေမနာညာမနာအဲ့ဒါအာစောင့်ပေးရင်းနဲ့နောက်တော့ဆရာတော်ကြီးပြန်တော်မူတော့အဲ့ဒါဆရာတော်ကြီးအလောင်းကိုမိသကြိုတဲ့ဒီသွားတာဦးဇင်းတို့ကကိုယ်တိုင်မမတဲ့ခါကျဝါကုတ်ပြစ်လေးနှစ်ခုနဲ့တဝေကရရစေအတော်ကောင်းတယ်လောကမှာဘာမှမရှိတော့ဘူး သူ့ကြောင်းနေကံနေဆိုလည်းဘယ်နေဖန်တော့မသိတော့သူ့တပည့်တွေလည်းဘယ်သူမှမဆက်သွယ်နိုင်တော့ဘူးအဲ့ဆုံးကနာနေမှာဦးဇင်းတို့ပဲပြုစုပြီးတော့10ရက်လောက်အဲ့ဒါမနေ့နှစ်ပါးညနှစ်ပါးအိတ်ဆရာလည်းနေရာမရှိဘူးအခန်းလေးကစေယုံဂရင်ဆိုတော့သူ့ဂရင်လေးတစ်ခုပဲရှိတယ်အောက်ကလည်းတမန်တလင်းဆိုတော့တညာလုံးဦးဇင်းတို့ဒီတိုင်းမတ်တက်ရပြီးနေရမတ်တက်ရနေပြီးတော့ပဲအဲ့လိုပဲစောင့်ရတာအဲ့ဒါအလဲနဲ့အလဲနဲ့10ရက်လောက်စောင့်ပြီးမှစောင့်အဲ့ဒါနဲ့ မိတကြုံမဲ့နေရာသွားတော့တခါတည်းအလောင်းနေရာလဲစီတန်းနေတာဟိုကမိချိုမဲ့နေရာကြီးထဲမှာသွားပြီးတော့အအလောင်းတလောင်းပြီးတလောင်းဆိုတော့ဦးဇင်းတို့ဆရာတော်ကြီးအလောင်းလေးအဲ့ဒါလေးဦးဇင်းတို့ကချထားတာအာဟိုဝါလောဝါလောလေးနှစ်ချောင်းနဲ့တင်းလာတဲ့ဟာလေးအသာလေးချထားပြီးတော့ကြည့်ပြီးစိတ်မကောင်းဖြစ်နေတဲ့အချိန်ဟိုကမီးရှို့တဲ့လူကဘာလုပ်လဲဆိုတော့မီးရှို့ကနာနီမှာသူကလက်မောင်းကြောတွေခေါက်ခေါက်ကွေးကြောတွေဓားတွေနဲ့အကုန်လိုက်ဖြတ်တာ။အော်ကြည့်ရတာစိတ်မကောင်းလိုက်တာ လူဘွားများဆိုရင်ဘလောက်အော်ရှာမှမသိဘူးလို့အခုသေသွားတဲ့အခါကျတော့သူအကြောတွေကယုံပါဆိုလို့လေမိရှို့တဲ့အခါကျတော့ဒီတိုင်းမိရှို့ရင်ကြောင်းမို့တခါလေဆိုရင်အဲ့ဒီထင်းတို့အပေါ်ကနေဖိမထိုင်လူခန္ဓာကိုကထပြီးတော့မတ်တက်ရတာတို့လောက်တော့ထထိုင်တာတို့အကြောတွေကမီးလောင်တဲ့အခါဖြစ်တယ်လေအဲ့ဒါကြောင့်မို့သေတဲ့အခါဆိုလဲအမှမှောက်ရချပြီးအပေါ်ကထင်းနေနဲ့ဖိဖိပြီးမှသူကမီးတွေအဲ့လိုရှို့ရတာ။အိုးအခုဆရာတော်ကြီးအလောင်းကိုသူတို့က ဟိုထဲမှာမီးလောင်တိုက်ထဲမှာအဲ့လိုထကြွမှုဖြစ်မှာဆိုတဲ့အခါကျတော့ခြေတော့တွေလက်တွေကိုတခါတည်းအဲ့ဒီမှာဓာကြီးနဲ့ဖြောင်းဖြောင်းဖြောင်းဖြောင်းနဲ့ခုတ်တယ်မကြည့်ရလို့အဲ့နဲ့ဘေးလဲနေရတယ်။အော်ဘဝတစ်ခုဟာနောက်ဆုံးတော့အော်ငါပိုင်နဲ့ငါဆိုင်နဲ့ငါကြောင်းငါကံငါအိုးငါအိမ်ငါစည်းစိမ်နေနဲ့ပြောတာပြောနေကြတာပဲတကယ်ဘဝတော့နောက်ဆုံးတော့မီးလောင်တိုက်မှာဒီတိုင်းပဲဘယ်သူမှကဲလို့လည်းမရမလို့လည်းမရကူမဲ့လူမရှိမမဲ့လူမရှိနဲ့ နောက်ဆုံးဘဝတစ်ခုဆိုတာဒီလိုသွားရတာပါလားလို့အဲ့တုန်းကလည်းတန်ဝေကတော်တော်ရခဲ့ပူပါတယ်နော်ဒါကြောင့်မို့အခုလည်းပဲဒကာရေးတဲ့နောက်ဆုံးရောက်တော့ပိတ်ဖြူလေးနဲ့ပတ်ပြီးတော့အဲ့ဒီမှာတုတ်တန်ကိုပို့ရပြီတဲ့တုတ်တန်ပို့ရတဲ့အချိန်ဒကာကြီးအဲ့ဒီကျတော့သဘေနေဖာယာချဒါရှင်မာရထပါလာကိုယ်တိုင်ပြောတာနော်ရှင်မာရထပါလာဒကာကြီးကိုတန်ဝေကရသေးခြင်းလို့ရှင်မြင်ကိုသူအသေးစိတ်ရှင်းပြ အဲ့ဒီအချိန်မှာတဲ့တခါတည်းဆံမင်းတွေဖာရချပြီးငိုကြတယ်ငါတို့လေငါတို့သားငါတို့ယောက်ျားမှတေးရလေခြင်းဆိုပြီးတော့ငိုကြယိုကြနဲ့တုတ်တန်ပို့လိုက်ပြီဟိုရောက်တော့မီးရှို့တဇူဝါကြီးတွေနဲ့ထိုးကြနော်အဲ့ဒါကြီးတွေနဲ့မျိုးစုံနဲ့တခါတည်းမီးရှို့ခြင်းဖျက်ဆီးခြင်းခံရတဲ့ဘဝရောက်သွားတယ်တဲ့တုတ်တန်ဒဇသင်းញိုင်းဝမှာပဲအလုံးမီးရှို့ပြီးပြစ်ထားခဲ့ကြပြီ ပြန်သွားတဲ့အိမ်ကလူတွေကတော့အဲ့ဒီရှိတဲ့စည်းစိမ်တွေကိုပဲဝေဖန်ကြပိုင်းခြားကြခွဲကြယူကြလူကြရက်ကြအဲ့ဒီလမ်းကြောင်းကြီးကိုသွားကြတယ်တခါကြီးတဲ့ဒါကြောင့်မို့တခါကြီးတဲ့ဥစ္စာစည်းစိမ်ရှာတာထက်အဲ့ဒီဥစ္စာစည်းစိမ်ထက်ဥစ္စာစည်းစိမ်ကတော့ရှာရမှာပဲရှာယုံနေမဟုတ်ဘူးပြောကျင်တာကအဲ့ဒီဥစ္စာစည်းစိမ်ထက်ပညာကပိုမြတ်တယ်တခါကြီးနော် ဥစ္စာစည်းသိမ်ဟာငါတို့ရဲ့အာကိုရာအာကိုရာ ဆိုပြီးတော့လူတွေဟာရှာကြတာတဲ့တကယ်တမ်းကျတော့ဆရာဝန်ကလက်လွတ်ပါပြီဘလို့မှကုလို့မရတော့ပါဘူးဆိုရင်ဘယ်ငွေဘယ်ဥစ္စာမှပေးလို့ကိုမရတော့ဘူးတခါကြီးနော်ဒါကြောင့်မို့ဥစ္စာထက်ပညာကမြတ်တယ်ဘလို့မြတ်တယ်လဲဆိုတော့တခါကြီးတဲ့သေဃာနာနီးကြတော့ ပညာတတ်ရောပညာရှိရောဆင်းရောချမ်းသာရောအကုန်သိမှာအဲ့ဒီပညာတတ်တဲ့လူရောမတတ်တဲ့လူရောဥစ္စာရှိတဲ့လူရောမရှိတဲ့လူရော အာလုံးသေရတဲ့တနေ့သေခါနာနီမှာလူမိုက်တွေဟာအော်ဟစ်ငိုယိုသေရတယ်ပညာရှိသည်မသေရဘူးဥစ္စာတွေပဲစီးစိမ်တွေပဲရှားထားဖွေထားတဲ့ပုဂ္ဂိုလ်ကဒီဥစ္စာတွေရွှေတွေငွေတွေနဲ့ပေးပြီးတော့ကုလည်းမရတော့ဘူး သိလိုက်တဲ့အချိန်မှာရောက်ရက်ခတ်သွားပြီအာကိုရာ မရှိတော့ဒီဥစ္စာဒီငါရဲ့အာကိုရာလို့ထင်ပြီး ရှာခဲ့တဲ့အရာကြီးဟာ အခုအာကိုရာ မဟုတ်တော့ဘူးလို့သိလိုက်တဲ့အချိန်မှာစိတ်ဓာတ်ကျသွားပြီအဲ့ဒါလူမိုက်တွေဟာပူလောင်မှုတောကကြီးနဲ့သွားပါပြီငါရှာထားတဲ့စီးသိမ့်နေငါလည်းသုံးလို့မရတော့ဘူးနော်နောက်ကဟာတွေပဲသုံးကြတော့မယ်ဟော တချို့လေအရွယ်လေးမြငယ်သေးယောက်ျားလည်းမိန်းမအတွက်စိတ်ပူတာမိန်းမလည်းယောက်ျားအတွက်ပူလောင်ရတာငါများမရှိရင်တို့ဘလို့သုံးညမလဲဟောနော်သေပြီးတဲ့ဟိုဘက်ဘဝကြပြန်တော့လဲမြင်နေတော့ရောက်မို့မြတ်စွာဘုရားလက်ထက်က အမျိုးသမီး၄ဦးမြို့အုပ်တိုင်းမော်ကနေတက်ပြီးတော့အော်တာဘာကြောင့်လဲဆိုတော့တို့လူဘဝမှာစီးစိမ်တွေဥစ္စာတွေရှားခဲ့တော့ ဟေးတရားတာမတရားတာမလိုဘူးကိုသားတမိကိုမိသားစုကောင်းစားဖို့ပဲအရေးကြီးတယ်နောက်ဖြစ်နောက်ခံမဲ့လှုပ်ရှားရှိတာလှုပ်ဆိုပြီးတော့ဈေးရောင်းဈေးဝယ်လှုပ်စားတာတော့မကောင်းမှုတွေရောလှုပ်ခဲ့ကြတယ်အဲ့ဒီလေးယောက်သားတပြိုင်နက်တည်းသေသွားပြီးတော့တခါတည်းအဲ့ဒီမှာ ပိတ်တာဖြစ်ပိတ်တာက များသောအားဖြင့်ဒီ ပိတ်တာအသေးတွေကအိမ်ကျိုအိမ်ကြားတွေမှာသူကလှည့်လည်နေလေးရှိတယ်အတူရကဲလို့ခေါ်တဲ့ပိတ်တာကြီးတွေကျတော့သူကမြစ်ချာချောင်းချာတောကြီးတွေအဲ့လိုနေရာမှာအတူတကယ်ကြီးတွေကနေတာအတူတကယ်ဆိုတာကနောက်ပြီးတော့ဦးဇင်းတို့အခြားဒီနေဆန်ညာခံပိတ်တာတွေဆိုရှိသေးတယ်အဲ့ဒါမျိုးတွေကျတော့များသောအားဖြင့်အခြားကျွန်းတွေမှာရှိတတ်တယ်ပင်လယ်ထဲကကျွန်းတွေအဲ့လိုကျွန်းတွေမှာ နေခင်းကြတော့လူကဲ့သို့ပဲသူကနေတာညကြတော့မှသူတို့ရဲ့အာကုဆိုအလျောက်ငရဲခံတယ်လို့သူကခံရတယ်တခါတည်းညကြရင် တခါတည်းခွင့်နဲ့ကြီးတွေတခါတည်းကြိုက်ခဲငှက်ကောင်ကြီးတွေလို့အကောင်ကြီးတွေအဲ့ဒါကြီးတွေကစားအော်ကြဟစ်ကြတချို့တယ်လီကမိဘုံကြီးတွေထဲမှာခုံချတချို့တယ်လီလူဘဝကအဲ့ဒါဓမ္မစီရဥထေလိုင်ရေးထားတဲ့အခုတည်းမှာကျတော့အောက်ပြေဆရာတော်ကြီးတပါသူ့ရဲ့ဂျွာကကိုတွေလေး အဲ့ဒီရွာတကာကအဲ့လိုပဲသင်္ဘောပြက်ပြီးတော့ကျွန်းတကျွန်းပေါ်ရောက်သွားတော့သူတို့ရွာတွေကအမျိုးသမီးတယောက်တွေ့တာဟာလာဒီမှာနေပါအောင်တဲပါအောင် စားပါအောင်ဆိုခေါ်တော့သူကလည်းဒီမျိုးသမီးကတည်ပြီးပါပြီငါဘလို့လောက်တွေ့နေရလဲဆိုလိုက်သွားတယ်လိုက်သွားတဲ့အခါကျတော့အဲ့ဒီအမျိုးသမီးကသူကဘာလုပ်လဲဆိုတော့နေခင်းတော့ကောင်းကောင်းမွန်မွန်နေလို့နေခင်းကျတော့အဲ့ဒီမှာထွက်သွားတော့ယထာလန်ကြီးတစ်ခုပေါ်လာအဲ့ယထာလန်ကြီးရှေ့မှာသူမတ်တက်ရက် မတ်တက်ရက်ပြီးတော့အဲ့ဒီယထာကြီးကတခါတည်းပြေးလာပြီးတော့သူ့ကိုတိုက်ဖြတ်ချသွားတယ်အဲ့လိုနဲ့အဲ့ဒါယထာတွေတညာလုံးတညာလုံးဒဇင်းပြီးဒဇင်းလာလာလာလာပြီးတော့သူ့ကိုတိုက်တာအဲ့ဒါကိုသူခံစားနေရပိတ်တာတို့ဒီငရဲတို့ဆိုတာ तू အကုသိုလ်ကြောင့်ဆိုတော့အခု သေးသလိုဖြစ်တယ်ဒါမှမသေးတာမဟုတ်ပြန်ပေါ်တာနောက်ခန္ဓာပြန်ပြန်ဖြစ်ရတယ်အဲ့ဒီအမျိုးသမီးက तू ကအဲ့ဒီလို तू ကတညာလုံးယထာတိုက်ခံရတယ် အဲ့ဒါနဲ့ तू ကြောက်လန့်ပြီးတော့အဲ့ဒါနဲ့နောက်ရမနဲ့ကြောအဲ့ဒါကြီးတွေတွေ့နင်းကဘာဖြစ်တာလဲငါ့ကိုပြောပါအမှန်တိုင်းဆိုတော့လူဘဝတုန်းက तू ကြိမ်စာတွေတိုက်ခဲ့တာမကောင်းတဲ့ကြိမ်စာနော်ကြောက်စရာကောင်းတာမကောင်းတဲ့ကြိမ်စာကို တိုက်တာလူဘဝတုန်းကငါဒီဟာပြောတာမဟုတ်လို့ရှိရင်ငါဒီယထာတိုက်ပြီးတော့သေပါစေလို့ तू အဲ့လိုကြိမ်စာတိုက်ခဲ့လို့လူဘဝတုန်းကလည်းယထာတိုက်သေးခဲ့ရတာ အခုဘဝမှာလည်းပဲပိတ်တာဘဝမှာအကြိမ်ကြိမ်နေခင်းတော့အခြားကောင်းမှုလေးရှိလို့လူစီသိငဲတော့နေနိုင်ပါတယ်ညရောက်တော့ယထာတညလုံးတိုက်ခံပြီးတေရတယ်တဲ့အခါနဲ့အဲ့ဒီအမျိုးသားကတခါတည်းအဲ့ဒီကနေပြန်ပြေးလာပြီးမှ သူ့ဆရာတော်ကြီးလျှောက်လို့ဆရာတော်ကြီးကအဲ့ဒါနဲ့ကဲကဲကဲငါတို့ကောင်းမှုလုပ်ပြီးတော့ပဲအမြတ်တမ်းပေးဝေရုံပဲကျန်တာမတတ်နိုင်ဘူးဆိုပြီးတော့အဲ့ဒါမျိုးဟောတဲ့အဲ့လိုပဲ အဲကျိန်းသားတွေသွားတိုက်မိရင်ပြောရရင်တော့ဟိုဒါတွေကကိုကဟွာဖြစ်တယ်လေလူဘဝမှာကြတော့ကိုလှုပ်တဲ့ဟာကိုကိုကကိုစင်စင်ကြဲကြဲကိုလှုပ်တာပဲကောင်းတယ်လေဒါကကောင်းရင်ကောင်းတယ်ဆိုရင်ဆိုတယ်ဒါမျိုးပေါ့နော်အဲ့ဒီလိုကျိန်းသားတွေအဲ့ဒါမျိုးတွေဖြစ်တဲ့ဟာမျိုးကြတော့ तू ကတော့အဟွာမဖြစ်တော့ဘူးစောစောကအခုပြောသလိုပဲဒါဥစဉ်ပြောရင်တာအတူတကယ်တွေဆိုတာအဲ့ဒါမျိုးတွေနေဆန်ညခံနေလဲရှိတယ်ဆိုတာပြောတာကျွန်းနေကျွန်းနေမှာတချို့တွေက နေခင်းတော့လူစည်းစိမ်လို့ခံစားရတယ်ညကြတဲ့အခါကျတော့မှ तू ကသူတို့ရဲ့အကုသိုလ်တွေပြန်ခံစားရတယ်နော်ဒီတိုင်းတာမန်ဆွဲတဲ့အိုးဆွဲအိမ်ဆွဲဆွဲတာတွေကျတော့အိမ်ဝန်းကျင်မှာနေရတယ်ပိတ်တာဘဝနဲ့အဲ့ဒါတွေကျတော့တခါတလေအလစ်ဝင်ရတာကိုယ့်အိမ်နဲ့ကိုယ်တော်မှနတ်တရားသိရင်အရိုက်ခံရအနှက်ခံရတာဝင်ခွင့်မပေးဘူးအိမ်ဆောင်နတ်တရားဝင်ခွင့်မပေးရင်အိမ်ကနေမျောပြီးတော့ကြည်ဒီကြောင့်မြတ်စွာဘုရားဟောတဲ့တုတ်တန်တစ်ခုမှရှိတယ် ခေသားတော်တဲ့တေသွားတဲ့မိဘဆွေမျိုးတွေကကိုယ့်အိမ်ကိုလာလာပြီးတော့ကြည်ကြရှာတယ်။အော်ငါတို့တော့ဆင်းရဲနေပြီ။ငါတို့ဘဝတော့ချွတ်တဲ့နေပြီ။ငါတို့ရဲ့သားတွေသမီးတွေကငါတို့အမြန်ဘယ်တော့အမြန်အမြတ်တမ်းပြေးဝေကြပါမလဲ။ကောင်းမှုလေးတွေငါတို့အတွက်ဘယ်တော့အမြန်ပြုတ်ပေးပါမလဲလို့အမြဲတမ်းမျှော်လင့်ရတယ်တဲ့။ဒါပေမဲ့ မိသားစုတွေကသူတို့ကိုမမြင်တဲ့အခါကျတော့အိမ်မှာပျော်ပျော်ပါပါအလှပွဲလုပ်တယ်အတန်းပွဲလုပ်တယ်စားကြတယ်တောက်ကြတယ်သူတို့ကိုဝေရမှအမျှဝေရမှမသိကြဘူးဝမ်းနဲ့ပလက်နဲ့ပဲအဲ့ဒီကနေပြီးတော့ပြန်ပြီးတော့လှည့်သွားကြရတယ်နော်ဒါကြောင့်မို့သေလွန်ပြီးတဲ့အခါကျတော့လေဘဝကြီးတစ်ခုဆိုတာနော်လူမိုက်တွေအတွက် နော်လူမိုက်တွေအတွက်ကတော့တဲ့ဥစ္စာတွေစီးစိမ်တွေတားတွေမယားတွေ အဲ့ဒီဟာတွေကို သွားပြီးဆွဲလန်းမှုတွေဥပါဒဏ်တွေနဲ့ဖြစ်ပြီးတော့နောက်ဘဝတစ်ခုကြီးကိုရောက်သွားပြန်တယ်နော်ပညာနည်းတဲ့ပုံကိုယ်တွေရဲ့ပြောတဲ့ဇာကားကိုလည်းပညာနည်းတဲ့ပုံကိုယ်ပြန်ယုံတာပဲနော်ပညာနည်းလို့တချို့တလေအခုပြောသလိုမှားမှားရွရွနေပြောတယ်ပညာရှိတဲ့ပုံကိုယ်တွေဝေဖန်နိုင်တယ်ပန်းချနိုင်တယ်ဟုတ်ဤမဟုတ်ဤနော် ဒါပေမဲ့ပညာနည်းသောပုဂ္ဂိုလ်များသည်အသင်မင်းကြီးတဲ့မဝေဖန်နိုင်ဘူးမပိုင်းခြားနိုင်ဘူးမဝေဖန်မပိုင်းခြားနိုင်တဲ့အခါကျတော့ပညာနည်းတဲ့ပုဂ္ဂိုလ်တွေပြောတဲ့စကားကိုပညာမဲ့တဲ့လူမိုက်တွေကလိုက်လှုပ်တယ်တဲ့လိုက်လှုပ်တဲ့အခါကျတော့ဥပမာအားဖြင့်တခိုးတယောက်အဲ့ဒီတခိုးတယောက်ကတဲ့သွားပြီးတော့အိတ်တိန်သွားခိုးတယ်ခိုးလို့သူ့ကို မိတယ်မိတဲ့အခါကျတော့ तू ခိုးသည့်အတွက် तू မိသည့်အတွက် အဲ့ဒီတခိုးကိုရိုက်နှိပ်ဆက်ခြင်းခံရတကဲ့သို့ဒကာတော်မင်းကြီးတဲ့နောက်ဘဝတွေမှာနော်နောက်ဘဝတွေမှာအခုအာကုဆိုဒုစရိုက်တွေအကုန်လုံးပြန်ခံရတယ်နော်နောက်ဘဝတွေကြတော့ဘာလို့လဲဆိုဒီဘဝမှာသူလောက်တဲ့အာကုဆိုကြောင့်ခွေဖြစ်တယ်ဝက်ဖြစ်တယ်သူများကိုတတ်ခဲ့ရင် သူပြန်တတ်ခံရနော်အဲ့ဒါအကြောင့်မို့နောက်ဘဝတွေရောက်ပြီဆိုတာနဲ့ တခါရေးတဲ့အဲ့ဒါအကုန်လုံး သူပြန်ပြီးတော့ခံစားရတယ်နော်အဲ့ဒါဘာကြောင့်လဲဆိုတော့သူကို၌ပြုလုပ်ခဲ့တဲ့အာကုဇုဒုစရိုက်ကြောင့်အဲ့ဒါကြောင့်မို့တခါရေးတဲ့လောကကြီးထဲမှာရှိနေတဲ့ပုံကိုယ်တွေဟာဆင်ញင်သုံးသပ်ပြီးတော့အဲ့ဒီပညာတရားမရှိခဲ့ရင် အခုဦးဇင်းတို့ဒကာဓမ္မတွေကြည့်လေဒါရှင်ရထပါလာဟောတာအခု လူတွေစားနေကြတဲ့ကြက်တွေဝက်တွေတလိษံတွေအခုအသက်ခံနေရတာအဖြတ်ခံနေရတာအဲ့ဒီအသက်ခံအဖြတ်ခံနေရတဲ့ပုံကိုယ်တွေဟာဝမ်းနဲ့ပတ်လက်နဲ့အော်ချင်းဟစ်ချင်းငိုချင်းမြောင်များစွာနဲ့ပဲတေဆုံးနေသူတို့ပေါ်တနာတဲ့လူရှိမရှိဘူးအဲ့ဒါဘာကြောင့်လဲဆိုတော့တခိုးဟာသူခိုးခဲ့တဲ့အပြစ်ကြောင့်သူခံစားရတာအခုလည်းအရှင်မင်းကြီးတဲ့ အခုအာကုဇိုလ်လောက်တဲ့လူမိုက်တွေဟာဒီဘဝမှာမကောင်းမှုအာကုဇိုလ်တွေသူများပြောတယ်ပြောတဲ့အတိုင်းလိုက်လုပ်တယ်လိုက်လုံလိုက်သည့်အတွက်အဲ့ဒီပုံကိုယ်တွေကနောင်ဘဝမှာပြန်လဲပြီးတော့အဲ့ဒါတွေအကုန်ပြန်ခံစားရတယ်ပညာရှိသူတော်ကောင်းတွေရဲ့အဆုံးအမရမှသာလျင်တခါရေးတဲ့ဘဝတစ်ခုမှာသေဃာနာနီမှာလဲဘလောက်ပဲစီးတဲ့ဥစ္စာတွေရှိရှိဘလို့ပဲလောကရန်တရားတွေလာလာဘလို့ပဲဖြစ်ဖြစ် မတုံမလုတ်တည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းနဲ့ပညာရှိဟာသိဆုံးရတယ်အဲ့ဒီအနေပြီးတော့ဒကာကြီးတဲ့လောကကြီးထဲမှာနော်အဲ့ဒီမှာသစ်ပင်ကသစ်သီးတွေဒကာကြီးကြည့်အသီးတွေဟာသေးသေးလေးလဲကြွေတာပဲအကြီးကြီးလဲကြွေတာပဲမှဲ့တဲ့အချိန်လဲကြွေတာပဲရင့်တဲ့အချိန်လဲကြွေတာပဲနော်ဒကာကြီး အခုလည်းပဲလူတွေကို ကြည်သမ်းပါတဲ့ဘလောက်ပဲစည်းစိမ်ရှိရှိဘလောက်ပဲဥစ္စာရှိရှိယာဓုတွေစည်းစိမ်တွေဘလောက်ပဲရှိရှိငငယ်လေးနဲ့နဲ့သေတာပဲကြီးမှလည်းသေတာပဲသေခြင်းတရားဆိုတာအချိန်မရွေးလာပါတယ်တခါကြီးအဲ့ဒီသေခြင်းတရားအချိန်မရွေးလာနိုင်တဲ့ဟောဒီလောကကြီးထဲမှာဥစ္စာရှာရင်စည်းစိမ်ရှာရင်အမတန်ဆန့်ကျယ်ပါတယ်ဆိုတော့ဟောဒီကာမဂုဏ်တရားတွေ လူတွေရဲ့စိတ်တွေကိုကပောက်ကဖြာဖြစ်သွားအောင်ကာမဂုဏ်တရားတွေဆိုတာစိတ်တွေကိုဖောက်ဖောက်ပြန်ပြန်ဖြစ်အောင်ဆွဲဆောင်နိုင်တယ်အစင်တွေကလည်းဆွဲဆောင်တာပဲเนาะအစင်တွေဆွဲဆောင်လို့အိုးလှတယ်လှတယ်ဆိုပြီးတော့တခါတည်းအလှကိုကြည့်ပြီးတော့တခါတည်းတိဝိဘယင်ကြီးတို့ယူသွားခဲ့ရတာဒါအစင်တွေကဆွဲဆောင်သွားတာပဲဟုတ်တယ်မဟုတ်လားအတန်လေးတွေကြားပြီးတော့အဲ့ကြားတဲ့အတန်တွေနောက်လိုက် အတွေ့အထိလေးတွေတွေ့ထိပြီးတော့ဒီအာယုန်နေနောက်လိုက်လို့နာမည်ပြက်ရတယ်နော်ဩဘဝမှာတခါတည်းဒီကာမဂုဏ်တရားတွေဆိုတာအင်မတန်ဆန်းကျယ်တယ်လူတွေကိုအင်မတန်လှည့်စားလေရှိတယ်အစင်တွေကလည်းလှည့်စားနေတာပဲအတန်တွေကလည်းလှည့်စားနေတာအနတ်တွေကလည်းလှည့်စားနေတာပဲအရသာတွေကလည်းလှည့်စားနေတာပဲနော်အတွေ့အထိတွေကလည်းကိုယ်လှည့်စားနေတာပဲအစမ်းတကျအမျိုးမျိုးဖြစ်အောင်လှည့်စားနေတဲ့အဲ့ဒီ ကိလေသာအာယုံကာမဂုဏ်တရားတွေနောက်ကိုတကောက်ကောက်ပါအောင်တတ္တဝါတွေဟာလိုက်နေရတယ်အဲ့လိုလိုက်ရင်လိုက်ရင်လိုက်ရင်နဲ့ပဲဦးဇင်းတို့ဒကာဒကမတွေအာလုံသောတတ္တဝါတွေဟာအန္တကောကုတုတေဝတံသေမင်းရဲ့နိုင်ငံကို လိုက်သွားရတာဒကာကြီးအလိုပြည့်ပြီးလိုက်သွားရတယ်ဆိုတာမရှိဘူးနော်တဲ့အလိုမပြည့်ဝခင်မှာပဲနော် ပုဗ္ဗာနိဟေဝပစိနန္တံဗျာတတ္တမာနတံနရံပန်းကုန်းနေတဲ့ပန်းပွင့်တွေကိုတီကုန်းပြီးတော့ဓာတွေကိုအလှပသုံးဆောင်ခံစားနေရင်းနဲ့ပဲတေသွားတကဲ့သို့တတ္တဝါတွေကလည်းငါးပြအာယုံကာမဂုဏ်ဒီဟုသောပန်းတွေကိုသုံးဆောင်နေရင်းနဲ့ပဲသေမင်းရုပ်ရဲ့အလိုနောက်ကိုပါသွားကြရတယ်တခါကြီးဆိုပြီးတော့ဟောတာဥစဉ်ဒါအလုံးကိုအောက်ကမြန်မာပြန်ပြီးအောက်ကဂါထာပေါင်းများစွာနဲ့ စောစောကဓမ္မုတ်ဒေသ၄ပါးအဲ့ဒီဓမ္မုတ်ဒေသ၄ပါးကို အရှင်ရထပါဠမထေမြတ်ကအောက်ကနေမှထားပြီးတော့ဂါထာပေါင်းမြောင်များစွာနဲ့တန်သာဆင်ပြီးတော့ဘဝရဲ့အမြင်တွေကိုဟောကြားပေးတာပါဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေကအော်အခုဒီထဲမှာကဲတဏှာရဲ့အလို အကုန်လုံးကနောက်ဆုံးခြုံလိုက်တော့တဏှာကြောင့်တဏှာကြောင့်ပဲ တဏှာကြောင့်ပဲကာမဂုဏ်တွေနောက်ကိုလိုက်နေရတယ်တဏှာရဲ့အလိုပြည့်အောင်ဘယ်သူမှလည်းမဖြစ်နိုင်ဘူးတဏှာစေရာမနေစာ ဖွေရှာဆက်ရသည်ဆိုတဲ့အတိုင်းတဏှာရဲ့စေစားရာမှာအလုံးကရှာဖွေပြီးတော့တဏှာကိုဆက်သနေရတာအဲ့ဒီတဏှာဟာဘာကြောင့်ဖြစ်တာလဲအကြောင်းရင်းကိုရှာရမယ်နော်ဇတ်တော်လေးကတော့ဒါပဲဝတ္ထုလေးကတော့ဒါပဲဒီနေ့ကျင့်ရမယ်တရားကဥစ္စံတော်ဒကာတော်မတွေ အဲ့ဒီတဏှာတဏှာလို့ပြောနေတဲ့အဲ့ဒီတဏှာဘာကြောင့်ဖြစ်တာလဲတဏှာဖြစ်ခြင်းရဲ့အကြောင်းကိုရှာတော့ဘာသွားတွေ့လဲဝေဒနာဝေဒနာပစ္စယတဏှာဝေဒနာကြောင့်တဏှာဖြစ်တာလို့ဘုရားကဟောတာအဲ့ဒါဆိုအဲ့ဒီဝေဒနာဘာကြောင့်ဖြစ်လဲဖတ်တာပစ္စယဝေဒနာဖတ်တာကြောင့်ဖြစ်တာလေတဲ့ ဖတ်တာကြောင့်ဝေဒနာဖြစ်တယ်ဝေဒနာကြောင့်တဏှာဖြစ်တယ်အဲ့ဒီဖတ်တာရောဘာကြောင့်ဖြစ်တာလဲနော်တလာယတနာပစ္စယဖတ်တော်အာယုံ6ပါးကြောင့်ဖြစ်တာဖတ်တာ6မျိုးကြောင့်ဖြစ်တာအတွင်းအာယတနာ6ပါးအပြင် အာယတနာ6ပါးဦးဇင်းတို့ဒကာဒကမတွေအာယတနာလို့ပြောလိုက်တော့ကြားနေကြဒကာဒကမတွေသိတယ် အာယတနာလို့ပြောလိုက်တော့အတွင်းအာယတနာဆိုတာကမျက်စိနာနှာခေါင်းရှားကိုယ်မနော6ခုအဲ့ဒါလူတိုင်းလူတိုင်းမှာပါတယ်နော်ဟိုအတိတ်ဘဝကအဝိဇ္ဇာတဏှာဥပါဒံကံအတိတ်ဘဝတော့ကမတိမှုအဝိဇ္ဇာဖုံးလွှမ်းပြီးတော့ဥဇဏတို့တွေကံတွေပြုတ်ခဲ့တယ်အဝိဇ္ဇာမောင်ဖုံးပြီးတော့ကံတွေပြုတ်ခဲ့တယ် ကာယကံဝစီကံမနောကံဆိုတဲ့ကံတွေပြုခဲ့တယ်အဝိဇ္ဇာကြောင့်စေတနာကံတွေကို ပြုလုပ်ခဲ့တာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရတရားတွေကိုလုပ်တယ်ကာယသင်္ခါရဝစီသင်္ခါရမနောသင်္ခါရစေတနာကံတရားတွေသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံအဲ့ဒီသင်္ခါရတရားတွေကြောင့်ဝိညာဉ်လေးရတယ်ဝိညာဉ်ကြောင့် လူဘဝဆိုတဲ့ဥဒ္ဒနောအခုလူခန္ဓာဆိုတဲ့နာနဲ့ရုပ်ရတယ်အဲ့ဒီနာနဲ့ရုပ်ရပြီးတော့ပရိသန္တေတေခဲလို့အာယုံ6ပါးတကား6ပေါက်ဆိုတဲ့အာယတနာ6ပါးရမျက်စိပါလာတယ်နှာခေါင်းပါလာတယ်နားပါလာတယ်နော်ရှာပါလာတယ်ကိုပါလာတယ်မလောပါလာတယ်မျက်စိကလည်းဘာလို့ဖို့လဲမြင်တတ်ယုံတတ်တဲ့ပဲမြင်ပြီးသူ့လောက်ပေးပြီးကြားတာသူနဲ့မဆိုင်ဘူးကြားတဲ့နားကလည်းကြားဖို့ပဲ तू ကကြည့်ဖို့မရဘူး ရက်စီယာကန်းရင်နားအစားထိုးကြည့်ခိုင်းမယ်လို့မရဘူး။ तू ကကြားဖို့တက်တက်ပဲတဲ့။နှာခေါင်းကလည်းအနံ့နံဖို့တက်တက်ပဲသွားပြီးတော့နှာခေါင်းနဲ့ကြည့်လို့လည်းမရဘူး။ရှားကလည်းအရသာခံဖို့တက်တက်ပဲတဲ့။ကိုယ်ကလည်းအတွေ့အထိတက်တက်ပဲမနှောကလည်းဓမ္မနဲ့ပေါင်းဆိုရင်သိဖို့အတွေ့အထိဟာတွေဖြစ်ဖို့ရာအတွက်ဓမ္မအဲ့တော့အာယုံ6ပါးတကား6ခုဆိုတာကသူ့လို့သူလောက်တာတဲ့အဲ့ဒါတွေကလည်းဘာကြောင့်ရကိုရကျင်လို့ရခဲ့တာမဟုတ်ဘူးတဲ့ဟိုအတိတ်ကကံနေကြောင့်ရခဲ့တာတဲ့ အတိတ်ဘဝတုန်းကလူဖြစ်ရင်မျက်စိတို့နားတို့လျှာတို့ကိုယ်တို့ပါနိုင်တဲ့ဘဝမျိုးရောက်အောင်အတိတ်တုန်းကကုသိုလ်ကံတွေလုပ်ခဲ့လို့အကုသိုလ်ကံတွေလုပ်ခဲ့တဲ့ပုံစံတွေကြတော့ကြည့်လေမွေးလာကြတဲ့အကန့်မွေးရတာနဲ့လက်မပါချင်းမပါမွေးရတာနဲ့ဟော तू အဲ့လိုဘဝရကြတာမဟုတ်ဘူးအတိတ်တုန်းက तू ကသူမျိုးကိုမျက်စိကန်းအောင်လုပ်ခဲ့လို့လက်ခြေပြတ်အောင်လုပ်ခဲ့သည့်အတွက်ဒီဘဝမှာလက်ပြတ်ခြေပြတ်မျက်စိကန်း ခြေမပါလက်မပါတဲ့ဘဝကိုရတာကအဲ့ဒါကအတိတ်ကအကြောင်းဒီဘဝကအကျိုးအတိတ်တုန်းကကောင်းမှုပြုခဲ့တဲ့ဦးဇင်းတော်တွေကြောင့်အော်မျက်စိနဲ့နားနဲ့ရှားနဲ့ကိုယ်နဲ့အကုန်ပြည့်စုံတဲ့ဘဝတွေရကြတယ်အော်မိဘတွေကလည်းကိုယ်ကျွေးနိုင်တဲ့မိဘမွေးနိုင်တဲ့မိဘအကိုယ့်ရဲ့ပညာတွေကိုသင်ပေးနိုင်တဲ့မိဘဟောမိဘတွေကိုလည်းအဲ့လိုမိဘမျိုးရောက်တယ်ဆိုအတိတ်ကဒါနကံပါခဲ့လို့လေကောင်းကိုခြေလက်တန်တန်နေပြည့်ပြည့်စုံစုံဖြစ်ခဲ့တယ်ဘာလဲအတိတ်ကသီလပြည့်စုံခဲ့လို့လေ အော်နေရတဲ့ဘဝမှာမတူဘူးနော်တချို့သောပုဂ္ဂိုလ်ကစိတ်ချမ်းသာတယ်တချို့သောပုဂ္ဂိုလ်ကစိတ်မချမ်းသာဘူးအများအားစိတ်ဆင်းရဲမှုတွေနဲ့နေရတယ်အဲ့ဒီပုဂ္ဂိုလ်ကဘာကြောင့်လဲဘာဝနာပွားမှုအားနည်းခဲ့လို့နော်စိတ်ဆင်းရဲတဲ့ဘဝမှာအမြဲနေရခြင်းသည်ဘာဝနာပွားမှုအားနည်းရင်စိတ်ဆင်းရဲရတယ်ဘာဝနာပွားမှုအားကောင်းခဲ့တဲ့ပုဂ္ဂိုလ်ကရောက်တဲ့ဘဝတိုင်းဘဝတိုင်းမှာစိတ်ချမ်းသာရတယ် ဒါနာပြုလို့ချမ်းသာတယ်သီလပြုလို့ကိုယ်လက်အင်္ဂါတွေပြည့်စုံတယ်ဘာဝနာတရားပွားရင်စိတ်ချမ်းသာမှုနဲ့နေရတယ်ဆိုတဲ့ဒီလက်ရှိပစ္စုပန်အကျိုးတရားကိုဟာအဲ့လိုဘဝနေရသလားနေရရင် အတိတ်ကဒါနသီလဘာဝနာအားကောင်းခဲ့လို့အဲ့ဒါကြောင့်မို့အခုလည်းပဲဒီခန္ဓာကြီးရပြီတဲ့ခန္ဓာကြီးရတဲ့အခါကျဥစ္စံတော်ဒကာဓမ္မတွေမျက်စိပါလို့အဆင်းကိုမြင်လို့ရတာမျက်စိကန်းတဲ့လူကမြင်လို့မရဘူး အဲ့တော့အတိတ်ကလည်းအကြောင်းယခုပစ္စုပန်ခန္ဓာကြီးရတာအကျိုးတရားအတိတ်အကြောင်းကြောင့်ယခုနာယုတ်ခန္ဓာဆိုတဲ့ခန္ဓာ၅ပါးယုံနာ၅ပါးဆိုတဲ့အကျိုးတရားကြီးရတယ်အကျိုးတရားခန္ဓာကြီးထဲမှာဥဒ္ဒနောဒကာဓမ္မတွေကြည်သံနဲ့မျက်စိပါလာတဲ့နားပါလာနှာခေါင်းပါလာရှားပါလို့ကိုယ်ပါလို့မနှောပါလို့အဲ့ဒီ6ခုပါလို့မျက်စိရှိလို့အဆင်းကိုမြင်လို့ရတာမျက်စိကလည်းကိုယ်ပိုင်သလားမပိုင်ဘူးသူအကြောင်းကြောင့်သူကအကျိုးဖြစ်လာတဲ့ခန္ဓာနော် အချိန်တန်လို့ဒီနေ့ဟာအာကုသိုလ်ကံကြီးလို့မျက်စိကမ်းရမယ့်နေ့ရောက်ရင်ကံကိုကမ်းသွားတာဖះလက်ထက်ကစကုပါလာမထေရီတရားတွေအာထုတ်နေရင်းနဲ့ဝါတွင်းသုံးလဝါလဲကျွတ်လဲကျွတ်ရောဒိုင်းဆိုမျက်စိကကမ်းလာပဲဘာလို့လဲဆိုတော့ဆေးဆရာဘဝမှာသူတခါတည်းဟိုဘက်အမျိုးသမီးတယောက်ကိုအဲ့ဒါသူယောဂါကုပေးလို့ရှိရင်ပျောက်အောင်ကုပြီးကျွန်ခံမဲ့မယ်လို့ပြောတာတကယ်ပျောက်သွားတော့ဟိုကလိန်လို့ဆိုပြီးတော့အဲ့မှာမျက်စိကမ်းအောင်လှုပ်လိုက်တဲ့အကျိုးကြောင့်ဒီဘဝအကောင်ကြီးကနေတရားထုတ်ရင်လည်းမျက်စိကွယ်သွားရတယ်။ အဲ့ဒါဘာလဲအကျိုးတရားလာပေးတာအဲ့ဒါကြောင့်မို့ဦးဇင်းတို့ရဲ့အခုမျက်စိမြင်နေရသေးတယ်ဆိုတာကမျက်စိကလည်းဒါကံခြေသေးလို့မြင်နေရတာနားကလည်းကံခြေသေးလို့ကြားနေရတာနော် နားကံကိုရင်ကမ်းမှာမျက်စိကံကိုရင်ကမ်းမှာနှာခေါင်းကံကိုရင်အနတ်မခံနိုင်တော့ဘူးနော်အခုကိုဗစ်တွေဖြစ်လာတော့အဲ့ဒီကံတွေကုန်းလာတာပေါ့လားဒါကံကောင်းတော့တချို့တွေပြန်ဆက်တယ်အခု ဟိုစစနေကြတယ်အဲကိုဗစ်ဖြစ်လားမဖြစ်လားအနံ့ခံကြီးအနံ့ခံကြီးနဲ့ပြောနေတာနော်နှာခေါင်းကန်ကုံသွားရင်အနံ့ခံလို့မရတော့ဘူးအဲ့ဒီကြရင်တော့သွားတော့မှာနော်ကြောင့်မို့ကံမကုံသေးတော့အခုနတ်ကပြန်ပေါ်လာရင်ဟောဒါကံမကုံသေးလို့အဲ့ဒါကြောင့်မို့သူကံနေရှိလို့ပေါ်လာတာတဲ့အဲ့ဒီမျက်စိကလည်းကံကြောင့်ဖြစ်တဲ့ရုပ်နာနှာခေါင်းရှားကိုမနှောတာဒါကံရုပ်ကြီးအတိတ်ကံကြောင့်ဖြစ်တဲ့ခန္ဓာကိုယ်ကြီးအဲ့ဒီခန္ဓာကိုယ်ကြီးမှာမျက်စိ ဆိုတာလဲအတိတ်ကအကျိုးပေးကံကြောင့်ပေါ်တာအဲ့ဒီမျက်စိကလည်းငါ့ကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးနားလည်းငါ့ကိုပိုင်မဟုတ်ဘူးသူကသူအတန်လိုင်းကြားမှာပဲနှာခေါင်းကလည်းအနံ့လိုင်းနာမှာပဲကိုကိုပိုင်မဟုတ်ဘူးငါနမ်းသေးအေးကောင်းတယ်ဆိုပြီးလှုပ်လို့မရဘူးတဲ့နော်အဲ့တော့မျက်စိနဲ့အစင်နားနဲ့အတန်နှာခေါင်းနဲ့အနံ့ရှာနဲ့အရသာကိုနဲ့အတွေ့အထိမနှောနဲ့ဓမ္မဆိုတဲ့အာယုံ6ပါးတကား6ပေါက်သူ့ဟာသူတွေ့ကြတာထိကြတာဒကာဒကမတို့ ကိုတွေ့ခြင်းလို့လားသူ့အတူဖြစ်ပေါ်လားသူ့အကြောင်းကြောင့်သူ့အကျိုးဖြစ်တာတဲ့မျက်စိရှိလို့ရှေ့ကအဆင်းကိုမြင်လို့ရတာမျက်စိကပိတ်ထားရင်လည်းမြင်လို့မရဘူးမျက်စိကန်းနေလည်းမြင်လို့ရှေ့ကအဆင်းမရှိရင်လည်းမြင်လို့မရဘူးအခုဒကာဒကမတွေတရားနာတယ်ဦးဇင်းကတရားဟောတယ်ဦးဇင်းဒီချိန်မှာတရားဟောလို့ဒကာဒကမတွေတရားနာရတယ်ဟုတ်တယ်မဟုတ်လားဒကာဒကမတွေရှေ့လာပြီးတော့အခုတရားထိုင်တာလေဦးဇင်းကလည်းမြင်ရတယ်လေအာဒီနေ့ငါတော့ဘုန်းကြီးစီတရားမနာတော့ပါဘူး ဆိုပြီးတော့နေတဲ့ပုံကိုဥသိမြင်လို့မရဘူးလေအဲ့ဒါမြင်လို့ရတာဘာကြောင့်လဲအကြောင်းကျိုးဆက်နေနားကလည်းဒီတိုင်းပဲဥသိဟောနေလို့အတန်ကြားတယ်မဟုတ်ရင်အတန်မကြားတော့အဲ့ဒီတော့အကြောင်းကြောင့်အကျိုးဖြစ်လာတဲ့သူ့ဟာနဲ့သူမျက်စိရှိလို့အစင်းမြင်တယ်နားရှိလို့အတန်ကြားတယ်အဲ့ဒီသူ့ဟာနဲ့သူအဲ့ဒီနှစ်ခု တိုက်ဆိုင်တဲ့တိုက်ဆိုင်တဲ့အခါမှာကြားသိစိတ်လေးမြင်သိစိတ်သူ့အတူလာလာပေါ်တာမျက်စိနဲ့အစင်းတိုက်လိုက်ပြီဆိုတာနဲ့ဒိုင်းဆိုတိုက်လိုက်ပြီဆိုတာနဲ့မြင်သိစိတ်ကသူ့အတူပေါ်တာနော် အဲ့ဒါကိုပေါ်လာတဲ့မြင်သိစိတ်ကိုလည်းကိုကမသိဘူးမျက်စိကလည်းအစင်ယုံဟိုကလည်းအစင်ယုံအော်ရုပ်ရုပ်ချင်းတိုက်လိုက်တဲ့ခါမှာမြင်သိစိတ်ဆိုတဲ့နံတရားလေးပေါ်တယ်အော်ဒီသုံးခုပေါင်းစုံတာကိုဖတ်တာလို့ဘုရားကဟောတာအော်မျက်စိနဲ့အစင်နဲ့မြင်သိစိတ်နဲ့သုံးခုဟာတွတ်သူပေါင်းစုံတာငါကမြင်မြင်လို့ကြည့်ကျင်လို့ငါဆိုတာငါမြင်တယ်ဆိုတာဒီတက်မှာမရှိဘူးနားရဲ့အတန်ရဲ့ အဲပေါင်းစုံတဲ့အခါမှာကြားသိသိပေါ်တာအဲ့ဒီမှာငါကြားတယ်လို့သွားပြီးကိုကယူတာတကယ်တမ်းဟိုကသူ့အတူအကြောင်းနဲ့အကျိုးဖြစ်သွားတာအဲ့ဒါကိုအကြောင်းနဲ့အကျိုးဖြစ်သွားတဲ့သဘောကြီးကိုမသိပါပဲနဲ့အဲ့ဒီမှာဖတ်တာလို့လည်းမသိဘူးရုပ်လို့လည်းမသိတော့ဖတ်တာပစ္စယဝေဒနာမျက်စိရဲ့အဆင်းရဲ့မြင်သိတဲ့ရဲ့သုံးခုပေါင်းစုံလိုက်လို့အဲ့ဒီဖတ်တာကြောင့် အော်မြင်တာလေးပေါ်မှာကောင်းသဘောခံစားလိုက်တယ်ဝေဒနာဆိုးသဘောခံစားလိုက်တယ်ဝေဒနာအလယ်လက်ခံစားလိုက်တယ်ဝေဒနာဆိုတော့မြင်တာလေးလည်းဝေဒနာပဲလို့ဖခင်ကဟောတာကိုကဝေဒနာလို့သိလားဆိုမသိဘူးလှတယ်ချောတယ်ယောက်ျားမိန်းမခွဲကြောင်ကြက်ငှက်ဆိုပြီးတော့ပြညတ်လို့သွားပြန်တင်းမြန်ရောတဲ့ပြညတ်လို့သွားပြီးတော့ပြန်ပြီးတော့တင်မြန်တဲ့အခါကျတော့အဲ့ဒီပေါ်မှာပြညတ်တင်တော့ဝေဒနာမှတဏှာကိုပြီးတော့တင်ညာအလိန်ခံလိုက်ရတော့ လောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်လိုက်နဲ့ဝေဒနာမှတဏှာကူးသွားတာတဲ့အဲ့လိုကူးသွားလို့ဝေဒနာပစ္စယတဏှာနော်ဝေဒနာကြောင့်တဏှာဖြစ်တယ်နော်တဏှာပစ္စယသရမရဏသောကပရိဒေဝဒုက္ခဒေါမနတုပါယတာနော်အဲ့ဘက်တွေသွားပြီဒုက္ခတို့ဒေါမနတဥပါယတာနော်တဏှာကူးသွားလို့ဝေဒနာမှတဏှာကိုမဖြတ်တတ်လို့ဒါကြောင့်မို့ဦးဇင်းတို့ကတရားအထုတ်တဲ့တရားယောဂီက ဝေဒနာကိုဝေဒနာလို့သိရမယ်နော်ဝေဒနာကိုဝေဒနာလို့မသိဘူးဆိုရင်ဥစဉ်တော့အဲ့ဒီပေါ်မှာတင်ညာတွေပေးလိုက်မယ်ယောက်ျားလို့တင်ညာပေးမယ်မိန်းမလို့တင်ညာပေးမယ်ခွေးကြောင်ကြက်ငှက်လို့တင်ညာပေးမယ်အဲ့ဒီတင်ညာတွေအလိန်ခံလဲလိန်ခံလိုက်ရရောနောက်ကတခါတည်းလောဘတွေဒေါသတွေမောဟတွေဝေဒနာမှတဏှာကိုပြီးတော့အဲ့ဒီမှာပရိစ္ဆသမုပ္ပါစိတ်ရကြီးလဲရတယ်တဲ့ဒါကြောင့်မို့ဝေဒနာနုပတနာကို ရှုပွားပြီးတော့သွားကြမယ်ပုဂ္ဂိုလ်များကမြင်တာလေးလဲဝေဒနာဘုရားကဝေဒနာလို့ဟောတာနော်ဖတ်တာကြောင့်ဝေဒနာဖြစ်တယ်နော်မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာလဲအော်အဆင်းလေးမြင်လိုက်တယ်ရှေ့ကတော့လူလို့သိမယ်ခွေးလို့သိမယ်ကြောင်လို့သိမယ်ဟောယောက်ျားလို့သိမယ်မိန်းမလို့သိမယ်အဲ့ဒါရှေ့ကသိတဲ့စိတ်အဲ့ဒါသူ့အလိုလိုပေါ်တဲ့စိတ်သူ့အလိုလိုပေါ်ပြီးတော့ရုပ်လို့လည်းမသိလိုက်ဘူးနာမ်လို့လည်းမသိလိုက်ဖဲနဲ့ လူလို့ခွဲလို့ကြောင်လို့ယောက်ျားလို့မိန်းမလို့သွားသိလိုက်တဲ့အသည့်ဟာအဲ့ဒါလူတိုင်းသိတဲ့အသည့်တဲ့အဲ့ဒီအသည့်ကိုဖယ်ပြီးတော့အော်မြင်တာလေးလဲဝေဒနာပါလားဩဖះကဝေဒနာလို့ဟောတာလေဖတ်တာပြည့်စရာဝေဒနာဩမြင်တာလဲဝေဒနာလေးပါလားဩနားနဲ့အတန်နဲ့ကြားတော့လဲဒီတိုင်းပဲကြားတဲ့အတန်လေးကိုကြားတာလေးကလဲဝေဒနာလေးပါလားဟောကြားတာလေးကိုလဲ तू ကငါကြားတယ်လို့မမှတ်ဘူးငါလို့ဝင်လိုက်ရင်ဒိဋ္ဌိအာငါသားအတန်ငါသမီးအတန်ဆိုရင် အဲ့ဒီမှာပညာတင်ပြီသားလို့သမီးလို့ပညာတင်ပြီပညာတင်တော့နောက်ကလောဘဒေါသမောဟအိုးသားလေးဟဲ့သမီးလေးဟဲ့ဆိုတော့အဲ့ဒီပေါ်မှာသွားပြီးဥပါဒဏ်တွေဖြစ်တော့မယ်ဥပါဒနာပစ္စယဘောကောအဲ့ဒီအချိန်မှာတည်သွားတဲ့ပုဂ္ဂိုလ်စီရင်သားကိုစွဲပြီးတော့ပိတ်တာဖြစ်တယ်သမီးကိုစွဲပြီးတော့ပိတ်တာဖြစ်တယ်ဥပါဒဏ်ကြောင့်ဘဝရတာအဲ့ဒါကြောင့်မို့အခုဦးဇင်းတို့ကအော်တရားရှုမဲ့ပုဂ္ဂိုလ်ကအော်ရုပ်တရားသူ့အနတ်သူတခါတည်းနာအကြည်ယုတ်အတန်ယုတ် အဲ့ဒီယုံနှစ်ခုပေါ်လိုက်တဲ့အချိန်မှာတခါတည်းကြာတိသိလေးပေါ်ပြီးဟိုမှာသွားခံစားတာဒါခွဲပြတဲ့အခါကျတော့စိတ်ရဲ့စေတသိက်ရဲ့ဖတ်တာလဲစေတသိက်ဝေဒနာလဲစေတသိက်နော်ဒီကတိတတ်တဲ့စိတ်ကလေးကတော့ဒါဝိညာဉ်သွားဝိညာဉ်နဲ့ခန္ဓာနောက်ကဖတ်တာတို့ဝေဒနာတို့တင်ညာတို့အဲ့ဒါစေတသိက်တွေနောက်ကလောဘဒေါသမောဟစေတသိက်တွေအဲ့တော့ပြောတော့တာအခုဦးဇင်းတို့ကနှစ်ခုခွဲပြောပေမဲ့တကယ်တမ်းကျော်စိတ်ဖြစ်ပြီဆိုတာနဲ့ဝေဒနာရောတင်ညာရောတခါတည်းတွဲဖြစ်သွားတာ ဖြစ်သွားတဲ့အခါကျဦးဇင်းတော်ကတရားရှုတဲ့ယောဂီတွေအဲ့တော့ဝေဒနာနုပဒနာကမ္မထံကိုရှုကျင်ပါတယ်ဆိုလို့ရှိရင်ဘလို့ရှုရမှာလဲပထမဩဒါအာယုံ6ပါးတကား6ပေါက်ကိုတတိထားကြည့်ကြည့်လိုက်တဲ့အခါကျဩမျက်စိနဲ့ဆင်းနဲ့တိုက်လိုက်တယ်ရှေ့ရတခါတည်းလူလို့သိမယ်ခွေးလို့သိမယ်ယောက်ျားလို့သိမယ်မိန်းမလို့သိမယ်ဩဒီအသည့်တွေကမှားနေပါလားတကယ်တော့ဖះကဖတ်တာပစ္စယဝေဒနာဖះဝေဒနာလို့ဟောထားတာကိုကဝေဒနာလို့သိလိုက်ရောမယ် အော်မြင်တာလေးလဲဝေဒနာဝေဒနာလို့နှလုံးသွင်းလိုက်တော့ခွေးကြောင်ကြက်ငှက်လူယောက်ျားမိန်းမသားသမီးဆိုတာမရှိတော့ဘူးပေါ်သွားတာဒီပေါ်လာတာလေးမျက်စိနဲ့အဆင်းတိုက်လို့ပေါ်လာတာလေးကဝေဒနာပဲနားနဲ့အတန်နဲ့တိုက်လိုက်တဲ့အခါမှာအော်ကြားတာလေးကလည်းပထမတော့သာသံသမီးတန်ကြက်တန်ငှက်တန်လို့ထင်မဲ့နောက်ကစိတ်ကပြန်ရှုလိုက်တာအော်ကြားတာလေးကလည်းဝေဒနာပါလားမြင်တာလဲဝေဒနာကြားတာလဲဝေဒနာဟောနာနဲ့အနံလေးကလည်းဖះကဝေဒနာလို့ဟောတာနှာခေါင်းအကြည့်ရုပ်ရဲ့ အနံရုပ်ရယ်နှစ်ခုပေါင်းတာအဲ့မှာနံသိသိလေးပေါ်တဲ့ဝိညာဉ်အဲ့ဒီသုံးခုပေါင်းစုံတာဖတ်တာဖတ်တာကြောင့်အဲ့ဒီပေါ်မှာအိုးဒါလေးကဒီနံလေးကမှွေးလိုက်တာဆိုတော့ကောင်းတယ်ဟာဒီနံကြီးကမကောင်းပါဘူးဆိုတဲ့အခါကျတော့ဟောဒုက္ခဝေဒနာအော်အလယ်လတ်ပါပဲဒီတိုင်းပဲခံစားရတယ်ဆိုဥပေက္ခဝေနာဆိုတော့အော်နှာခေါင်းပါလဲဒုက္ခဝေနာဒုက္ခဝေနာဥပေက္ခဝေနာမျက်စိပါလဲဒုက္ခဝေနာဒုက္ခဝေနာဥပေက္ခဝေနာနားနဲ့အတန်နဲ့ကြားတော့လဲဒုက္ခဝေနာဒုက္ခဝေနာဥပေက္ခဝေဒနာ၃မျိုးဖြစ်တာ ရှားနဲ့ရတာနဲ့တွေ့အမလီကောင်းလိုက်တာဒီနေ့ဟင်းလေးအော်ဒီနေ့ဘာသာလေးစားလိုက်ရတာဒီနေ့သမင်းဟင်းစားရတာမိန်လိုက်တာဟောဒုက္ခဝေဒနာဟာမကြိုက်တာကြီးစားရတယ်ဒုက္ခဝေဒနာဟောအလယ်လခံစားရတော့ဥပေက္ခဝေဒနာဟောခန္ဓာကိုယ်ပေါ်မှာပောထပဓာတ်နဲ့ကာယအကြည်ဓာတ်တွေပေါင်းစုံလာတဲ့ခါကျတော့တင်းသဘောတောင်သဘောတွေပေါ်လာတော့မကြိုက်တော့ဒုက္ခအော်ဒီချိန်လေးတော့ထိုင်ရတာတွေ့ထီလေးကကောင်းလိုက်တာဒီတွေ့ထီလေးနာ ဆိုဖာလေးဘောမှာထိုင်နေရတဲ့အတွေ့အထိလေးအော်စိတ်ကြလိုက်တာကောင်းလိုက်တာဆိုတော့ဒုက္ခဝေဒနာစိတ်ထဲမှာပေါ်တာနော်အလယ်အလတ်ကဥပေက္ခဝေဒနာ ဟောကိုယ့်ရဲ့စိတ်ထဲမှာလည်းဒုက္ခဝေဒနာအခန္ဓာကိုယ်ပေါ်မှာဒါလေးပါဖောက်ပြန်တဲ့အခါပဲဖြစ်ဖြစ်ကြံတဲ့အတွေ့အထိဒဇုံတရားဖြစ်တဲ့အခါပဲရှိရှိတဲ့ဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာဥပေက္ခဝေဒနာဆိုတဲ့ဝေဒနာ၃ပါးပေါ်လာတယ်မနှောနဲ့ဓမ္မနဲ့ပေါင်းစုံတဲ့အခါမှာကိုယ့်ရဲ့အတွေ့တွေအကြံစီတွေထဲမှာ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 နှာခေါင်းနဲ့အနံလေးကောင်းတဲ့အနံလေးဘာပေါ်ပေါ်ဝေဒနာ စားတဲ့အခါလဲဝေဒနာထိတာလဲဝေဒနာသိတာလဲဝေဒနာ တွေးတာလဲဝေဒနာဆိုပြီးတော့အော်ဝေဒနာလို့ဖះကဟောပါလားငါတို့ကဝေဒနာလို့မသိဘဲနဲ့ငါပူတယ်လို့သိတယ်ငါနာတယ်လို့သိတယ်ငါကြိုက်တယ်လို့သိတယ်ငါသားလို့သိတယ်ငါသမီးလို့သိတယ်ဟောအမှားသိတွေဖြစ်နေတာနော်ပညာတိကြီးနော်အဲ့ဒီပညာတိကြီးကနေမှပရမတ်တိစိုက်အောင်ဦးဇင်းတို့ဒကာတော်မတွေရှုတတ်ရ ပညာကတော့လောကထဲမှာအကုန်လုံးကသားဆိုတာလည်းပညာသမီးဆိုတာလည်းပညာယောက်ျားဆိုတာပညာမိန်းမဆိုတာပညာခွဲကြောင်ကြက်ငှက်ပညာအဲ့ဒီပညာထဲကနေမှပရမတ်ရှာတာအုံဒီထဲကနေမှအုံတို့ရအောင်လုပ်တယ်လို့ပဲဟောဒီပညာခန္ဓာကြီးထဲကနေမှပရမတ်တရားကိုရှာကြည့်လိုက်တော့ဖောက်ပြန်တတ်တဲ့ယုံတဲ့မျက်စိကလည်းဖောက်ပြန်ပြောင်းလဲနေတာအဆင်းတွေကလည်းဖောက်ပြန်ပြောင်းလဲနေအဲ့ဒီနှစ်ခုဖောက်ပြန်ပြောင်းလဲတဲ့သဘောလေးကိုယုတ်ရုပ်ပတိတိရူပံ မျက်စိတွေကလည်းအခုအဖြူမြင်လိုက်အမဲမြင်လိုက်အဝါမြင်လိုက်အစိမ့်မြင်လိုက်ပြောင်းနေတာတဲ့အပြင်အဆင်းတွေကလည်းဝိုးလှုပ်ရှားပြီးပြောင်းလဲနေတာအဖြူအစိမ့်နီဝါတမျိုးပြီးတမျိုးပြောင်းနေသိရွယ်လေးတွေစိမ့်နေတယ်။အော်အဖူလေးတွေအနူလေးတွေလှပသပွဲလေးတွေတဖြည်းဖြည်းရင့်ရောလာတယ်။နောက်ဆုံးတော့ဝါဝင်းသွားပြီးကြွေကြပြောင်းနေတာ။ရုပ်ဆင်းတွေဟာပြောင်းလဲနေတယ်။အဲ့ဒီရုပ်ပြောင်းတဲ့အပေါ်မှာနာငါပြောင်းပြီးတော့ခံစားတာရုပ်က ဖောက်ပြန်တယ်နာငါခံစားတယ်။ မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာအော် ရုပ်နှစ်ခုတိုက်လိုက်တယ်ရုပ်ဖောက်ပြန်လို့နာခံစားတာပဲဟောရုပ်ကဖောက်ပြန်တယ်နာကခံစားတယ်နားနဲ့အတန်နဲ့တိုက်တဲ့အခါမှာအတန်ရုပ်နဲ့နားအကြည့်ရုပ်နဲ့ပေါင်းစုံတဲ့အခါမှာအဲ့ဒီရုပ်တွေဖောက်ပြန်လိုက်တဲ့အခါမှာအဲ့ဒီပေါ်မှာကောင်းသဘောဆိုးသဘောခံစားတယ်အောက်ကဖတ်တာတွေကြားမှာနန္တရားတွေဟိုဝိညာဉ်တွေကိုမပြောတော့ဘူးเนาะမပြောတော့ဘဲနဲ့ရှုတဲ့အခါကျတော့လွယ်လွယ်လေးရှုတတ်သွားအောင်လို့เนาะအဲ့ဒီတော့တရားယောဂီဖြစ်တဲ့ပုဂ္ဂိုလ်က မြင်တဲ့အခါမှာရှုမယ်ဆိုရင်ဩဖောက်ပြန်တယ်ခံစားတယ်ဖောက်ပြန်တယ်ခံစားတယ်လို့သိပြီးတော့ဩရုပ်ကဖောက်ပြန်လို့နံခံစားတာပဲပူတယ်အေးတယ်တောက်တယ်တင်းတယ်ထုံတယ်ကျင်တယ်ပေါ်လာတော့ဩရုပ်ကဖောက်ပြန်တယ်ရုပ်သဘောတွေဖောက်ပြန်နေတာနော်ပူတလှဲအေးတလှဲထုံတလှဲကျင်တလှဲကြိုက်တလှဲရုပ်သဘောတွေအမျိုးမျိုးဖောက်ပြန်နေလို့အဲ့ဒီပေါ်မှာသွားပြီးတော့ခံစားတယ်စိတ်နဲ့စေတသိက်ကဖြစ်တူပြက်တူမှုနံလက္ခဏာရဲ့ခံစားခြင်းသဘော တင်ပြီးတော့ရှုလိုက်တာနော်စောစောတုန်းကတော့ကြားတာလဲဝေဒနာလို့သိလိုက်တာနာနာလဲဝေဒနာပူတာလို့ဝေဒနာရှေ့ကตาကြောင်တွေးတယ်သမီးကြောင်တွေးတယ်အလုံးကြောင်တွေးတယ်တွေးနေရင်းနဲ့လဲတွေးတဲ့ဟာလေးကိုလဲဝေဒနာမြင်တာလဲဝေဒနာကြားတာလဲဝေဒနာဝေဒနာပေါ်မှာနှလုံးသွင်းထားတာတဲ့အဲ့လိုနှလုံးသွင်းပြီးတော့ဥစဉ်တော်ဒကာဓမ္မတွေကနေရင်းနဲ့ဝေဒနာသဘောအတွက်သူခံစားပြတ်တာပဲရုပ်ဖောက်ပြန်လို့နံခံစားတာ ခန္ဓာကိုယ်မှာသေခါနာနေကြောင့်တင်တာကြီးပေါ်လာတယ်တင်းတယ်တင်းတယ်တင်းတယ်လို့မြန်သွားတင်ညာပေးလိုက်သွားပြီပူတယ်ပူတယ်ပူတယ်လို့တင်ညာပေးလိုက်အဲ့ပေါ်မှာဒေါသတွေဖြစ်လာမယ်တောကတွေဖြစ်လာမယ်ဒါကြီးဘလို့ပြောက်မလဲလို့ထင်လာမယ်အဲ့ဒါအမားမြင် အမားသိဖြစ်သွားပြီပူပူတယ်အေးအေးတယ်ဆိုတာအဲ့ဒီပေါ်မှာပြညတ်တင်းနေလို့ပြောတာအမားသိဆိုတာပရမတ်ဆိုင်အောင်မြင်မှ အမှန်မြင်တာလူတယောက်ကို မြင်လိုက်တယ် အော်ဒါတော့မောင်ဖြူမောင်နီမှားသလားမမှားဘူးလေသူ့နာမည်အတိုင်းခေါ်တာပဲဒါပေမဲ့မောင်ဖြူဆိုတာရှိသလားမောင်ဖြူဆိုတာဆပင်ကမောင်ဖြူလားအသားကမောင်ဖြူလားအယိုးကမောင်ဖြူလားဆို32ခုတာသားခွဲပြတာကဲမောင်ဖြူဆိုတာဘယ်ဟာခေါ်သလဲဆိုတော့အဲ့ဒီအစုဝေးကြီးခေါ်တာလို့ပဲပြောရတာအဲ့ဒါကြောင့်မို့ပညာဆိုတာတကယ်အရှိမဟုတ်ဘူးတကယ်အရှိကပရမအဲ့ဒါကြောင့်မို့မရှိပညာဒီပေါ်မှာတောင်းတင်ပြီးတော့လောဘတွေဖြစ်ကြတယ်ဒေါသတွေဖြစ်ကြတယ်မောဟတွေဖြစ်ကြတယ် သားဆိုတာကဲပြောတယ်သားဆိုတာဘာလဲသမယသားလားအယောအသားလားအရေအသားလားခွဲခြားကြည့်32မျိုးလုံးမှာသားသားသားဆိုတာပြညတ်ကြီးတင်းနေတာပဲရှိတယ်တကယ်သားဆိုတာမရှိဘူး။ဩပရမတ်ကြတော့မရှိဘူးလားဖောက်ပြန်တတ်တဲ့အဲ့ဒီတည်းမှာယုတ်သဘောတွေရှိတယ်။နော်ယုတ်သဘောတွေပြောင်းလဲတတ်တဲ့နာမ်သဘောတွေရှိတယ်ပရမတ်သဘာဝကြတော့အရှိတရားပြညတ်ကြတော့မရှိ မရှိဟောအရှိလောက်ထားတာ။ လောကကြတော့ပြဉ္ညာကိုပယ်လို့မရဘူးအကုန်လုံးတခါတည်းယုံနံယုံနံကြီးပဲခေါ်လို့မရဘူးမောင်ဖြူမောင်နီးအကုန်လုံးနာမည်တွေတက်ရတယ်ခေါ်ရတယ်အဲ့ဒါကြောင့်မို့အခုလဲဝေဒနာတွေပေါ်မှာရှုတဲ့အခါရောက်တော့ဩရုပ်တွေကဖောက်ပြန်လို့နာဝေဒနာတွေခံစားရတာပဲလို့ရှုတတ်ထားတဲ့တရားယောဂီကမြင်တာလေးပေါ်မှာလဲဝေဒနာကြားတာပေါ်မှာလဲဝေဒနာနာနာပေါ်မှာလဲဝေဒနာစားတာပေါ်မှာလဲဝေဒနာတွေ့ထိတာပေါ်မှာလဲဝေဒနာ တွေးတိုင်းတွေးတိုင်းမှာလဲဝေဒနာလို့သိပြီးတော့အဲ့ဒီဝေဒနာရဲ့သဘောဟာဘာလဲခံစားပြတ်တာကြည့်တော့ကြောင်းမို့ဖောက်ပြန်တဲ့ခံစားတဲ့နှစ်ခုနဲ့နောက်ဆုံးပေးလိုက်ရုပ်ကဖောက်ပြန်လို့နံခံစားတာတဲ့နော်ပူတာပေါ်တော့လဲခံစားလိုက်တယ်အေးတာပေါ်တော့လဲခံစားလိုက်တယ်ဩဝေဒနာသဘောကသူ့အတူခံစားတာအဲ့ဒါမှငါပူတယ်ငါတင်းတယ်ငါတောက်တယ်ငါထုံတယ်ဆိုသွားပြီနော်အဲ့ဒါဒိဋ္ဌိကပ် အဲ့ဒီဒိဋ္ဌိကပြီးသေကာနာနေအချိန်မှာငါဘူးလာပါပြီငါကဲငါကြိုက်လာပါပြီဆိုလို့သေလို့ကတော့သွားမှာအဲ့ဒါအယူလွဲသွားမှာဘာလို့လဲဆိုတော့တင်ညာတွေအပင်မှားပြီးတော့နောက်ကလောဘတွေလိုက်လာမယ်ဒေါသတွေလိုက်လာမယ်မောဟတွေလိုက်လာမယ်အဲ့ဒီပုံကိုယ်ဒီကြင့်မထားတဲ့ပုံကိုအရိယာတွေသူတော်ကောင်းတွေရဲ့တရားကို နာမထားတဲ့ပုံကိုအရိယာသူတော်ကောင်းတွေရဲ့တရားကိုနာမထားဘူးကြင့်မထားဘူးဆိုတဲ့ပုံကိုယ်ဒီတဲ့ဒီယုတ်ကြီးကိုလည်းငါယုတ်လို့ဆွဲတယ် ဝေဒနာကိုလည်းငါခံစားတယ်စိတ်ကိုလည်းငါစိတ်တင်ညာကိုလည်းငါတင်ညာလောဘဒေါသမောဟကိုလည်းငါလို့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးကြီးအပေါ်မှာငါငါငါလို့အယူလွဲတယ်အဲ့ဒါကအရိယာတွေသူတော်ကောင်းတွေရဲ့တရားကို နာယူထားတဲ့ပုဂ္ဂိုလ်မဟုတ်ရင်အဲ့လိုအယူလွဲတာအဲ့တော့ဦးဇင်းတော်တရားဓမ္မတွေအခုတရားတွေနာတယ်တရားတွေကျင့်သုံးတယ်အခု အချိန်ကြာရေးတပည့်တော်တရားတွေနားနေတယ်ဘာအတွက်လဲအဲ့ဒီကျင့်စဉ်ကိုရအောင်ယူရမှာနော်ဒီနေ့ဦးဇင်းကအခုနောက်ဆုံးဝေဒနာနုပဒနာကျင့်စဉ်ကိုဒကာဓမ္မတွေကျင့်စေခြင်းလို့အာယုံ6ပါးဒကာ6ပေါက်မှာဝေဒနာတွေဖြစ်လာတိုင်းဖြစ်လာတိုင်းမှာရှေ့ရစိတ်ကသွားပြီးတော့သားလို့သိမယ်သမီးလို့သိမယ်လူလို့သိမယ်ခွေးလို့သိမယ်ရှေ့ရစိတ်ကသိရင်နောက်ကစိတ်ကဝေဒနာလို့သိအဲ့ဒီလိုဝေဒနာတစ်လုံးကိုနိုင်အောင်တင်ပြီးတော့ မြင်တာလဲဝေဒနာလေးပါလားကြားတာလဲဝေဒနာနာနာဝေဒနာစားတာဝေဒနာပါလားဆိုပြီးတော့အာယုံ6ပါးတကား6ပါးမှာဝေဒနာလို့သိပြီးမှအဲ့ဒီဝေဒနာနိုင်ရခံစားတဲ့အပြက်ကိုရှုရင်ခန္ဓာ၅ပါးကလွတ်ပြီးတရားရှုတယ်ဆိုတာယုတ်တရားနံတရားတွေကိုဖြစ်ချင်းပြက်ချင်းတွေကိုမြင်အောင်ရှုရတာနော်တခါတည်းရုပ်ရသဘာဝတွေမြင်အောင်ကြည့်နံရသဘာဝမြင်အောင်ကြည့်အော်ဒီယုတ်ကြီးဟာဘလို့ဖောက်ပြန်နေတာလဲ ပူတလဲအေးတလဲထုံတလဲကျင်တလဲခန္ဓာကိုယ်တမာရီအားကောင်းကောင်းနဲ့ကြည့်ပူလိုက်အေးလိုက်ထုံလိုက်ကျင်လိုက်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွရွရွရွမောမောမောမောအိုးဓာကြီးလေးပါးတွေဟာတင်းတလဲတောင်းတလဲပူတလဲအေးတလဲဖောက်ပြန်ပြီးတော့ပြောင်းလဲနေတာအဲ့ဒီဖောက်ပြန်ပြောင်းလဲနေတဲ့အဲ့ဒီသဘောတွေရဲ့အပေါ်မှာဦးဇင်းတို့ဒကာဒကမတွေသေးသေးချာချာမမြင်သေးရင်အဲ့ဒါရုပ်မမြင်သေးဘူးအရှုခံသည်ယုံနဲ့နာ အရှုခံယုံနာမှာဒကာဒကမတို့ယုတ်မြင်ပြီလားယုတ်ရဲ့သဘောဘလို့ဖောက်ပြန်တာလဲပထဝီသဘောကဘလို့လဲပထဝီဓာတ်ရဲ့အစအလဲဆုံးတေဇောဓာတ်ရဲ့အစအလဲဆုံးဝါယောဓာတ်ရဲ့အစအလဲဆုံးအာဘောဓာတ်ရဲ့အစအလဲဆုံးနဲ့အကုန်လုံးလိုက်ကြည့်လိုက်တဲ့အခါကျတော့မှအော်ပထဝီဓာတ်ကြီးကတင်းတက်လက်တောင်းတက်လက်ထုံတက်လက်အမျိုးမျိုးဖောက်ပြန်ပြောင်းလဲပြီးတော့သွားနေတာပထဝီဓာတ်ပါလားဝါယောဓာတ်တရားဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ် အိုးတွန်းတလက်ကန်တလက်ဖြစ်ပေါ်နေဝါရွတ်တတ်ပါလားတေသောဓာတ်တရားရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့တမာဒီအာကောင်းလေးနဲ့ကြည့်တယ်ဆိုရင်အိုးမိโกကြီးတွေများထွက်နေသလိုခန္ဓာကိုယ်ကြီးကတရှိန်ရှိန်နေပူလောင်နေတာနော်အဲ့ဒါမျိုးတွေသဘောတွေရဲ့ရုပ်ရဲ့သဘာဝတွေကိုမြင်အောင်ကြည့်ရမယ်အဲ့ဒီရုပ်သဘာဝမြင်တဲ့အခါကျတော့မှအဲ့ဒီမှာအော်ဒါကရုပ်သဘောပဲဒီရုပ်ရဲ့သဘောတရားတွေဟာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့မြတ်စွာဘုရားကနေတ္တမမနေသောဟမတ္တမိနမေသောအတ္တာတိ ဒီခန္ဓာကိုယ်ဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ရှုပါအဲ့ဒီအနေမှာသိတတ်တဲ့နန္တရားအဲ့ဒီနန္တရားတွေကလည်းမြဲသလားရုပ်ပေါ်ရင်နာပေါ်တယ်ရုပ်ပြောင်းရင်နာပြောင်းတယ်ရုပ်နန္တရားဖောက်ပြန်တာမှာပေါ်ရင်ဟိုအတိတ်တွေးလိုက်အနာဂတ်တွေးလိုက်အတန်ကြာအတန်ဒီညှို့လိုက်အဆင်းမြင်အဆင်းဒီသွားညှို့လိုက်စိတ်ကအဲ့လိုပေါ်နေတာတဲ့အဲ့ဒီပေါ်နေတဲ့နန္တရားကလည်းမြဲသလားမမြဲဘူးငါကိုဟုတ်သလားမဟုတ်ဘူးအော်အဲ့ဒီနန္တရားကလည်းငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူး ကဲခံစားတဲ့ဝေဒနာရော မြဲသလားကြည့်အော်တင်တာပေါ်တင်တာသွားခံစားပြန်ပြီပူတာပေါ်ပူတာပူတာသွားခံစားပြန်ပြီမျက်စိနဲ့အဆင်းနဲ့တိုက်တဲ့ခံစားပြန်ပြီနားနဲ့အသံနဲ့တိုက်တဲ့ခံစားပြန်ပြီအော်ဝေဒနာသဘောသူကသူခံစားပြီးပြက်နေတာပဲရှိပါလားဝေဒနာမှတဏမကုအောင်ရှုတဏကုသွားပြန်ပြီအော်ပူတယ်လို့တင်ညာပေးအော်ဒီတင်ညာလေးကလည်းမြဲတာမဟုတ်ဘူးငါ့ကိုလည်းမဟုတ်ဘူးတင်ညာလေးကလည်းဖြစ်ပြီးတော့ပြက်ရတယ်ဒီတင်ညာလည်းငါ့ကိုမဟုတ်ပါလားငါ့ဥစ္စာမဟုတ်ပါလားငါမဟုတ်ပါလား အော်အဲ့ဒီတင်ညာအပင်းမှလို့နောက်ကလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဖြစ်ရတာလောဘစိတ်ကလေးကလည်းဖြစ်ပြီးတော့ပြတ်သွားတယ်ဒေါသစိတ်ကလည်းဖြစ်ပြီးတော့ပြတ်သွားတယ်မောဟစိတ်ကလည်းဖြစ်ပြီးတော့ပြတ်သွားတယ်လောဘစိတ်ကလေးကလည်းဖြစ်ပြီးပြတ်လိုက်ဒေါသစိတ်ကလေးဖြစ်ပြီးပြတ်လိုက်မောဟစိတ်ကလေးကလည်းဖြစ်ပြီးပြတ်လိုက်အော်ဒီလောဘစိတ်တွေဒေါသစိတ်တွေမောဟစိတ်တွေကဖြစ်ပြီးပြတ်ဖြစ်ပြီးပြတ်ဖြစ်ပြီးပြတ်နေနေရပါလားရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးရုပ်တရားတွေဆိုတာ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 ဝေဒနာတလုံးကိုမြောင်ကြည့်ပြီးတော့ရှုတတ်မယ်ဆိုရင်တော့တေဃာနာနီမှာဘလောက်ပူပူဘလောက်လောင်လောင်အော်ဝေဒနာပါလားငါနာတယ်မရှိငါကြိုက်တယ်မရှိငါထုံတယ်မရှိလို့အဲ့ဒီလိုများတာရှုတတ်ပွားများတတ်ပြီဆိုရင်ဥစဉ်တို့တရားတော်မတွေအသေးတတ်ပါပြီရသော်ဗျာသာသနာတော်ကြီးနဲ့တွေ့ကြုံအကျိုးနှပ်ပါပြီလူဖြစ်ရကြိုးလဲနှပ်ပါပြီယခုလိုတရားဓမ္မတွေနာယူပြီးတော့ကျင့်သုံးရတာငါတို့အတွက်အော်အမြိုက်ရေစဉ်သုံးဆောင်နေရတယ်လို့တကယ်အေးချမ်းတဲ့ တရားတွေရတာကံကောင်းလိုက်တာလို့ကိုဘဝကိုဆင်ញင်သုံးတတ်နိုင်တဲ့ဘဝရောက်လိမ့်မယ်ဒါကြောင့်မို့အမှန်မြင်အမှန်သိပြီးတော့ဒီနေ့ရထပါဠမထေမြတ်ကြီးနော်တရားတော်ကိုဟောကြားခဲ့တဲ့ဓမ္မုတ်ဒေတာကိုအခြေခံပြီးတော့တဘာဝဓမ္မတွေကိုဟောရာကနေပြီးတော့အခုဝေဒနာမှပြိဿသမုပ္ပါဆက်ရဖြတ်နည်းအထိနာယူကျင့်သုံးပြီးတော့အဲ့ဒီလိုလုပ်မယ်ဆိုရင်တော့အခုဦးဇင်းတို့လိုက်လံပြီးတော့ ဖွေရှာဆက်တာနေရတဲ့တဏှာကိုနိုင်ပါလိမ့်မယ်နော်အဲ့ဒီတဏှာကိုနိုင်ရင်ရင်တဏှာလောဘကိုအသေးတတ်ချင်တော့ဝေဒနာမှတဏှာမကုအောင်နေ့စဉ်နေ့တိုင်းရှုမှတ်ပွားများကြပါရှင်မာရထသာရအရှင်ရထပါဠမထေမြတ်ဟာဒီတရားကို ကောရမြမင်းကြီးဟောပြီးကောရမြမင်းကြီးကလည်းတရားကိုရိုသေစွာနာယူပြီးနားလေသဘောပေါက်သွားပါတယ်ရှင် ရထပါဠမထေမြတ်ကလည်းအဲ့ဒီနေရာနေဇံဘိန်ညင်နဲ့တကားတဲ့အဲ့ဒီသာဝတိမြို့ကို ပြန်လည်ပြီးတော့ကြွမြန်းသွားပါတယ်တဲ့ဒါကြောင့်မို့အဲ့ဒီသရာတရားနဲ့ယဟန်ပြုတဲ့အထဲမှာအရှင်ရထပါဠမထေမြတ်ဒီသရာနဲ့ယဟန်ပြုတာပါတဲ့ဒါကြောင့်တရားတော်မင်းကြီးတဲ့အကျွန်ုပ်ယဟန်ပြုခြင်းဟာအိုဘဲကြောင့်နာဘဲကြောင့်ဆွေးပြက်မျိုးပြက်စေးစိမ်ပြက်လို့ယဟန်ပြုခြင်းမဟုတ်ပါဘူးတဲ့အဲ့ဒီတဏှာကို အသေးသက်ခြင်းလို့တဏှာကိုပယ်ရှားအောင်လုပ်နိုင်အောင်လို့မြင့်မြတ်တဲ့ယဟန်ဖြစ်ကိုရအောင်ယူပါတယ်လို့ပြောရင်းနဲ့ယနေ့တရားဓမ္မပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီး ဟောကြားတော်မူခဲ့သောဤတရားဒေသနာတော်ကိုကိုယ်တိုင်နာယူကြင်ကြံအထောက်ကြကုန်ပြီလျင် အိုခြင်းကင်းရာနာခြင်းကင်းရာသေခြင်းကင်းရာစိုးရင်ရခြင်းပူဆွဲရခြင်းငိုကြွေရခြင်းဆိုတဲ့မိစ္ဆရဘာတို့ဤကင်းရာချုပ်ရာငြိမ်းရာသိမ့်ရာဖြစ်တဲ့ အသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တတိသာဓုသာဓုသာဓုပါဖျံ